ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုသတိကျလာဇာ73ရက်2022ခုဆေလာပိုင်း9ရက်တောက်ကြနေ့နနခင်းခါကာလမှာပြင်ဦးလွင်မြို့နယ်ပြင်စာရွှေချောင်းသစ္စာရွှေစီကျောင်းတိုက်တွင်မှာဘုန်းတို့3300တန်း အမျိုးသားယောဂီဆောင်များဆောက်လုပ်ပြီးတော့လှူဒန်းထားကြတဲ့ဒကမာကြီးဒေါ်ရီရီညွန့်နဲ့အာသမီရေတစုတို့ရဲ့ကုသိုလ်ကောင်းမှုဒီနေ့ရေသက်သွန်ချအများတမ်းများပြေဝရင်းနဲ့နှုမောရဏတရားများနာယူကြည်ညိုကြမယ့်အချိန်ပေါ့နော်အဲ့တော့ဘုန်းတို့တစ္ဆာယူစီကြောင်းလိုက်တွင်မှာမြို့သားယောဂီဆောင်ဓမ္မတာယာတမြို့သားယောဂီဆောင် ဆောက်လုပ်ပြီးတော့လှူဒန်းကြတယ်ကွယ်လွန်သူဖခင်ကြီးဦးလမြင့် သားကြီးဥချိုမြင့်သမီးဒေါ်အုံမာမြင့်တို့ကိုရည်စူးပြီးတော့ဒကမာကြီးဒေါ်ရည်ရင်ညွန့်တဲ့သားသမီးရည်တစုကောင်းမှုမန္တလေးမြို့တဲ့အဲ့ဒါဘုန်းတို့ကုသိုလ်ကောင်းမှုများပြုလုပ်ပြီးတဲ့အခါကာလမှာမိမိပြုထားတဲ့ကုသိုလ်ကောင်းမှုဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြိုးပမ်းအားထုတ်တဲ့နေရာမှာ ဤကုသိုလ်ကောင်းမှုကကြီးကျယ်တဲ့အားကြီးတဲ့အကြောင်းတရားတစ်ခုအနေနဲ့အထောက်အပံ့ဖြစ်ပါစေလို့နိဗ္ဗာန်ကိုဆုတောင်းကြရနိဗ္ဗာန်ကိုရည်ရွယ်ကြရရသော်ဘုရားကဘာကုသိုလ်ပဲလှုပ်လှုပ်ကိလေသာမီငြိမ်းရနိဗ္ဗာန်ကိုတောင့်တပြီးတော့ကုသိုလ်ကောင်းမှုကိုပြုရဘဝတန်တရားဝဆင်းရဲကလွတ်မြောက်ရနိဗ္ဗာန်ကိုတောင့်တပြီးတော့ကုသိုလ်ကောင်းမှုကိုပြုရမယ်လို့အကြိမ်ကြိမ်ထက်ထက်သင်ပေးခဲ့တာရှိနော်ဒါကြောင့်ဒါနပဲပြုပြုသီလပဲစောင့်တည်စောင့်တည် တမာတိပညာဘာဝနာလုပ်ငန်းများကိုပဲစူးစမ်းအထောက်အထောက်ဘယ်လိုကုသိုလ်မျိုးကိုပြုလုပ်တည်မစို့ဘုန်းတို့မှာမှန်ကန်တဲ့ရည်ရွယ်ချက်ရှိရမယ်နော်အဲ့ဒီမှန်ကန်တဲ့ရည်ရွယ်ချက်ကဘာလဲစိတ်နှလုံးကို ပူပန်စေတဲ့လောင်ကျွမ်းစေတဲ့ရာဂဒေါသမောဟအစရှိတဲ့ကိလေသာတရားများတန်တရားဝိဒုက္ခကိုဆက်လက်ပြီးတော့ဖြစ်ပေါ်စေတဲ့အာကြီးတဲ့အကြောင်းတရားကြီးတွေဖြစ်တည်တဲ့အဲ့ဒီကိလေသာတရားများချုပ်ရငြိမ်းရ နိဗ္ဗာန်ဆိုတဲ့တရားလူတရားမြတ်ကိုမျက်မှောက်ပြုနိုင်ရေးဆိုတဲ့ရည်ရွယ်ချက်နော်အဲ့ဒီရည်ရွယ်ချက်နဲ့ကုသိုလ်ကောင်းမှုကိုပြုရမယ်ပြီးရင်လည်းပဲကိုပြုထားတဲ့ကုသိုလ်ကောင်းမှုရင်နော်အဖို့ပါကကွယ်လွန်သွားကြတဲ့ဆွေတွေမျိုးတွေမိသားစုဝင်တွေအချစ်ရခင်ရတဲ့ပုံကိုယ်တွေဒီလိုပုံကိုယ်တွေစာဓာတ်အလုံးသောတတ္တဝါတွေကိုလည်းပဲအညီအမျှကုသိုလ်ရဲ့ဘုရားကကိုရကြပါစေလို့မိမိပြုတင်တဲ့ကုသိုလ်ကောင်းမှုမိမိပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ သူတို့ရဲ့စိတ်ထဲမှာဩသူတို့ကုသိုလ်ကောင်းမှုတွေပြုနေကြတယ်လို့ဝမ်းသာသွားတယ်ဝမ်းမြောက်သွားတယ်ဆိုရင်သူတို့လည်းပဲကုသိုလ်ရသွားတယ်ခေါ်တယ်အဲ့ဒါလိုကိုကုသိုလ်ကောင်းမှုပြုတဲ့အခါမှာကိုပြုလိုက်တဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့တစ်ဖက်သားကိုဝမ်းသာခွင့်ဝမ်းမြောက်ခွင့်ပေးတာကိုအဲ့ဒါကိုမျှဝေတယ်လို့ခေါ်တယ်ကိုယ့်ရဲ့ကုသိုလ်ကိုဓာတိုက်ပေးလို့ရတာမဟုတ်ဘူးနော်ဒါကိုသတိထားဖို့လိုတယ်ဟုတ်လားခုဒီမှာတခါကြီးဦးလမ်းမြင့်နော်တာကြီးဦးချိုမြင့်သမီးဒေါ်အောင်မမြင့်နော် ဟောအဖွားရဲ့အရင်ကွယ်လွန်နေဆာရောက်သွားကြတာလေရှိနော်ဒါတွေကိုအမြတ်တမ်းပြေးဝတဲ့အခါမှာကိုယ့်ရဲ့ကုသိုလ်ကိုသူတို့ကိုဒါလည်းပြေးလို့ရတာမဟုတ်ကိုဒီလိုကုသိုလ်ပြုနေပါတယ်မင်းတို့ဝမ်းသာကြပါလို့ဝမ်းသာနိုင်တဲ့ဘဝကိုရောက်နေမယ်ဆိုရင်ဝမ်းသာခွင့်ရအောင်ဘုကဝမ်းသာခွင့်ပေးတာအဲ့ဒါကိုလုပ်တယ်ခေါ်တာတော့အမျှဝေတယ်ခေါ်တာနော်အဲ့တော့ကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းနိဗ္ဗာန်ချမ်းသာကိုတောင်းတပြီးတော့ဆန္ဒပြုကြရတယ် အမြတမ်းပြွေကြတယ်ဒီနှစ်ခုကိုဘုံဘုံတို့မလုပ်တဲ့ခေါ်တာတော့ရေသက်ချတယ်တော့ခေါ်ကုသိုလ်ကောင်းမှုပြုပြီးရေသက်ချပြီးပြီလားမေးကြတာရှိတယ်အဲကိုယ့်အကိုလုပ်မယ်ဆိုရင်ကောဒီလုပ်ငန်းတစ်ခုကလုပ်လို့မရဘူးလားရတယ်ဒါပေမဲ့ရည်သက်ချပွဲမှာကြွေးမယ်မွေးမယ်သီလဆောင်တည်မယ်တရားနာမယ်ဆိုတော့လည်းပဲကုသိုလ်တွေထပ်ပြီးတော့တိုးသွားတယ်နော်ဒါကြောင့်မလို့ဗုဒ္ဓဘာသာဝင်များကုသိုလ်ကောင်းမှုတစ်ခုပြုပြီးတိုင်းပြုပြီးတိုင်းရည်သက်သွန်ချအမြတ်တမ်းပွေဝေတာကိုပဲပွဲလေးတစ်ခုအနေနဲ့တခါထပ်ပြီးတော့ကုသိုလ်ယူကြတာ အဲ့လိုကုသိုလ်ယူရတဲ့အခါမှာဘုန်းတို့ကအနုမောဒနာတရားဆိုတာဟောရတယ်အနုမောဒနာဆိုတာကိုပြုတ်လိုက်တဲ့ကုသိုလ်ကောင်းမှုနဲ့ကိုပြုတ်ထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာသွားအောင်ကြည်နူးသွားအောင်ကျေနပ်သွားအောင်ပြောပေးတဲ့စကားမျိုးကိုအနုမောဒနာစကားခေါ်တယ်။ဟုတ်ဟုတ်လားအဲ့တော့ဘုန်းကဒီကနေ့အထူးသဖြင့်အနုမောဒနာတရားကိုဘုသူတည်းယူရပြီးတော့ပြောရင်တော့ဆိုတော့နော်တက္ကမကြီးတော်ကြီးညောင်းတက္ကမကြီးတက်ဘလောက်ရှိပြီတော့ 90 90ကိုမတ်မတ်တော့ထိုင်နိုင်သေးတယ်နော်တရမကြီးတို့အဓိကရည်ရွယ်ပြီးတော့ဘုံဘုံကကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့နော်ဝမ်းသာပွဲရလေးစီပြောခြင်းပါနော်မြတ်စွာဘုရားကကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့နော်မြတ်စွာဘုရားအခြေခံကြကြမြင်းပြထားတာလေဘလို့မြင်းပြတော့ဆိုတော့ညာတို့တဲ့ကုသိုလ်ကောင်းမှုဆိုတာအခုစိတ်ထဲမှာဖြစ်လိုက်ပြီဆိုတာနဲ့စိတ်ကိုချမ်းသာစေတယ် စိတ်ကိုတတ်တာစီတယ်စိတ်ကိုငြိမ်းအေးစီတယ်တဲ့ဒါဟုတ်မဟုတ်ကိုယ့်ဟာကိုယ်ရှည်စစ်လို့ရတယ်ပေကန်းဆွန်ကျဲလှူဒန်းနေတဲ့အခိုက်အတန့်ဆွန့်လွတ်နေတဲ့အခိုက်အတန့်မှာကိုယ်စိတ်ကလေးဘလို့နေလဲဆိုတာကိုမြတ်စွာဘုရားရဲ့ဒေသနာမှန်မှန်မှန်ဆိုတာကိုညှိကြည့်လို့ရတယ်လွန်ကျူးခွင့်ကြုံရတဲ့ကာယကံဝစီကံနဲ့သူများကိုနော်ထိခိုက်အောင်မလုပ်ဘူးလွန်ကျူးမှုမပြုဘူးစောင့်စည်းနေတဲ့အချိန်မှာကိုယ်စိတ်ကလေးဘလို့နေလဲကိုချင်းတီလာလေးနဲ့ပြည့်စုံနေနေတဲ့အခိုက်မှာ ကိုယ်စိတ်ကလေးဘလို့ဖြစ်နေလဲဆိုတာကိုဘုရားဟောဒေသနာမှန်မှန်မှန်ဆိုတာကိုညှိကြည့်လို့ရတယ်စိတ်ကလေးတည်ငြိမ်နေအောင်ထားတာကိုတမာတိနော်ဒီခန္ဓာရဲ့အကြောင်းကိုအမှန်ကန်သိအောင်ကြိုးပမ်းအားထုတ်လို့အမှန်ကန်သိနေတယ်ဆိုရင်ဒါပညာပေါ့အဲ့ဒီတမာတိပညာဖြစ်နေတဲ့အချိန်မှာအဲ့ဒီလိုကုသိုလ်မျိုးဟာကိုယ်စိတ်ကိုဘလို့ဖြစ်စေတယ်လဲဘလို့ခံစားရစေတယ်လဲဆိုတာကိုကိုယ့်အကိုဒေသနာနဲ့ညှိကြည့်လို့ရတယ်ခုဒီမှာမြတ်စွာဘုရားကအေးတဲ့ကုသိုလ်ကောင်းမှုနဲ့နေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာနော်ဒုက္ခဒိဋ္ဌိဝဓမ္မေ လောလောဆယ်ပြစ္ဆကမှာကိုပဲဒုက္ခဝိရတိချမ်းချမ်းသာသာနေရလိမ့်မယ်ဘယ်ပုံပေဒီချမ်းချမ်းသာမှာလဲလို့မေးရင်အဝိကာတံဆင်းရဲခြင်းမရှိဘဲနဲ့အနုပါယတံပင်ပန်းခြင်းမရှိဘဲနဲ့အပရိလာဟံပူလောင်ခြင်းမရှိဘဲနဲ့ဒုက္ခဝိရတိချမ်းချမ်းသာသာနေရလိမ့်မယ်ဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်သမာဓိပညာဘာဝနာပဲဖြစ်ဖြစ်ဘယ်ကုသိုလ်ကောင်းမှုမျိုးမဆိုကုသိုလ်မှန်ရင်စိတ်နှလုံးကိုချမ်းသာစေဒီလိုဟောတာနော်ဘယ်လိုချမ်းသာစေတာတော့ သုံးချက်ပြောတယ်အဝိကာတံအနုပါယတံအပရိလဟံအဝိကာတံဆင်းရဲခြင်းကင်းတယ်တဲ့ကုသိုလ်ဖြစ်နေတဲ့ချိန်မှာအနုပါယတံပင်ပန်းခြင်းကင်းတယ်အပရိလဟံပူလောင်မှုကင်းတယ်ကုသိုလ်ဖြစ်နေတဲ့ချိန်မှာစိတ်ကလေးကဆင်းရဲမှုကင်းတယ်ဆိုတော့ချမ်းသာတယ်လို့ပြောတာပင်ပန်းမှုကင်းတယ်ဆိုတော့တတ်တာတယ်လို့ပြောတာနေတာထိုင်တာရှိတယ်လို့ပြောတာပြီးတော့ပါပူလောင်မှုကင်းတယ်ဆိုတော့ငြိမ်းတယ်အေးတယ်ပြောတာဟုတ်လား တော့ကုသိုလ်ကောင်းမှုရဲ့စွမ်းအားတတ္တိကိုပြောမယ်ဆိုရင်အဲ့ဒီလက်တွေ့လေးကစပြီးတော့မြတ်စွာဘုရားအမြင်မှန်မှန်လေးသိရှိအောင်ချင့်ကပ်ပြီးတော့ပြနော်ဒိဋ္ဌိဝါဒမေဒုက္ခဝိရတိအဝိကတာနုပါယတာအပိလာဟလုံးလုံးစင်မှာပူပဲချမ်းချမ်းသာသာနေရမယ်ဘလို့ချမ်းသာမှာတော့မစင်ရဲပဲနဲ့မပင်ပန်းပဲနဲ့မပူလောင်ပဲနဲ့ချမ်းသာလိမ့်မယ်လို့ဟောဒါရင်လားဆိုတော့ကာဘူးတဲ့ကာယတ္တပေတာပရမရဏဒုက္ခတိံပါတိကင်္ခာ ခန္ဓာကိုယ်ပျက်စီးနေကြလို့ပျက်စီးရပြီဆိုတဲ့အခါကာလမျိုးမှာကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေကကိုယ့်ကိုကောင်းမွန်တဲ့ချမ်းသာတဲ့ဘဝတစ်ခုကိုရစေလိမ့်အောင်မယ်တဲ့ဒါလည်းပဲဘုန်းဘုန်းတို့မစင်စားလို့မရကိုဒကမာကြီးတက်ရှိပဲပြီးတော့ပြောတယ်ဆိုရင်အဲ့ဒါကိုပြောတာနော်ဘုန်းတို့အသက်ကြီးလာပြီဆိုရင်သေချာပေါက်မလုပ်ကြဘူးပျက်စီးကြရမှာဒါကိုစက်သေးမရှိမင်္ဂလာမရှိသေခြင်းတရားဒါမှထောင်ခြင်းဘူးလို့လုပ်လို့မရဘူး ဘဝရဲ့အမှန်တရားကိုဘုန်းဘုန်းတို့ကရင်မဆိုင်ခြင်းလို့မရဘူးရင်မဆိုင်ခြင်းအဲ့ဒါညံ့ဖြင်းရရောက်။ဟောဒီတိုင်းသွားနေတာ။ဟုတ်လား။အဲ့လိုပျက်စီးကြရမယ့်ခန္ဓာကိုရထားကြတဲ့ပုံကိုယ်တွေကပျက်စီးပြီးတဲ့နောက်မှာငါဘလို့ဘဝမျိုးကိုဆက်ရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့အလေးနဲ့မထားလို့ဖြစ်ကုန်မဖြစ်ဘူး။အဲ့ဒီကိစ္စကိုဘုန်းဘုန်းတို့အလေးနဲ့ဒါစိတ်ဝင်စားတယ်ဆိုရင်အာအကူတိုင်းဆုံးအရာဟာဘာလဲလို့နေအခုပြောနေတဲ့ကုသိုလ်ကောင်းမှုပါ။နော်မိဘတာသမီးကိုကောင်းရရအောင်ကောင်းတဲ့ဘဝရအောင်မပို့နိုင်ဘူး။ သားသမီးကလည်းမိမကိုချင်လွန်းလို့ဟာမလို့အဖေမေသေးသွားရင်ကောင်းရရအောင်မလို့ပို့မယ်ပို့နိုင်မလားပို့နိုင်ဘူးမှမလုပ်နိုင်ဘူးကုံကုံမျိုးပဲမြတ်စွာဘုရားကလည်းပို့နိုင်ဘူးယောက်ျောင်းနီလန်းကိုပဲမြတ်စွာဘုရားပေးနိုင်တယ်ဟုတ်တယ်မဟုတ်လားမြတ်စွာဘုရားတတ္တဝါတူတယောက်သေးတိုင်းကောင်းရကိုရအောင်ပို့နိုင်လားမပို့နိုင်ဘူးတော့မြတ်စွာဘုရားလက်ထက်ကဓာတ်ရိုက်လာပြီးတဲ့ဟိုရွာလူကြီးတယောက်ရှိတယ်နော်ပိဿဘူမိရမှာနေရတဲ့ပုံနာတွေကပြောတယ်တဲ့မိဘူးဆိုတဲ့ပုံနာတွေကပြောတယ်သူတို့ကိုယ်ွယ်တယ်သူတို့ပြောတာကိုယုံကြည်တဲ့ပုံကိုယ်တွေသိလို့ရှိရင် အဲကောင်းရမြတ်ရအောင်သူတို့ကပို့ပေးနိုင်တယ်လို့ပြောတယ်အဲ့ဒါမြတ်စွာဘုရားလည်းဒီလောကလုံးတတ္တဝါတွေရဲ့ပုံမှာသနာကရုဏာအကြီးမားဆုံးလို့နာမည်ကြီးတယ်အဲ့ဒါမြတ်စွာဘုရားမြတ်စွာဘုရားကိုကြည်ညိုတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားရဲ့တပိသတာဝကတွေကိုသိတဲ့အခါမှာကောင်းရမြတ်ရအောင်မြတ်စွာဘုရားကိုပို့နိုင်သလားလို့ဓာတ်ရိုက်ကိုလာမိအဲ့ဒါမြတ်စွာဘုရားမပို့နိုင်ဘူးတဲ့ဒါလုံးလို့ဖြစ်တဲ့ကိစ္စမဟုတ်ဒါပေမဲ့မြတ်စွာဘုရားဘယ်လိုပြောတော့ဥမာလေးနဲ့အဲ့ဒီမှာပြောတယ်ဟိုဆွေကြပါဆိုတဲ့လူတွေကရေကံမေးကြီးမှာရက်ပြီး ရေကန်ထဲကိုကြောက်ခဲတုံးတုံးပြစ်ချလိုက်အဲ့ဒီကြောက်ခဲတုံးကရေမျက်နှာပြင်ကိုထိပြီးတာနဲ့တခါတည်းမလုပ်တော့ဘူးမြုပ်သွားဘူးနော်အဲ့ဒါကိုကံပေးမှရှိတဲ့လူတွေကအဲကြောက်ခဲကြီးရေပေါ်ပေါ်ပါစေလို့ဝိုင်းဆူတောင်းမယ်ဆိုရင်အဲ့ဒီကြောက်ခဲကြီးရေပေါ်ပေါ်မလားတဲ့ပေါ်လာကြောက်ခဲကရေတဲ့နစ်တဲ့သဘာဝရှိတယ်ရေတဲ့သိသိစများလို့ရေတဲ့လေးလံလို့ရေတဲ့နစ်ကိုနစ်မယ်ဆူတောင်းလို့အဲ့ဒီကြောက်ခဲရေပေါ်ပေါ်လာတဲ့အကြောင်းမရှိဘူးအဲ့လိုပဲမကောင်းမှုဒုစရိုက်နဲ့ပြုံးမှုနေကြတဲ့ပုံကိုယ်တွေ သိပြီးတဲ့နောက်မှာသူတို့ယုံကြည်ရာယုံကြည်ရာသူတို့ကိုယ်ဝယ်ရာကိုယ်ဝယ်ရာသူတို့ချင်းမြတ်တို့ရာဒီလိုပုံကိုယ်တွေကဟာကောင်းရမရရောက်ပါစီကိုဆူတောင်းပေးတယ်မရောက်နိုင်သူပြုတ်ထားတဲ့မကောင်းမှုကပဲသူ့ကိုစီရင်ပဲပေါ့ဟုတ်လားတခါများဆိုဗျာဥမာပေးတယ်ထောဘအိုးကိုဖြစ်စီစီအိုးကိုဖြစ်စီရေကန်ထဲကိုရိုက်ခွဲချလိုက်ဥယျံပဲတွေကတော့အကုန်လုံးကွဲကြည့်ပြီးတော့နစ်သွားပြီးတော့ကန်ချီကန်ရဲ့မျက်နှာပြင်ရောက်သွားကြတယ်နော်ဒါပေမဲ့စီတွေထောဘတ်တွေကတော့ကန်ရီမျက်နှာပြင်ပေါ်မှာ ဝေ့ပြီးတော့ကြံရစ်တယ်ရေထဲမနစ်သူကရေထဲသိသိစာနဲတဲ့အရာဖြစ်တဲ့တွင်ရေထဲကိုမနစ်ဘူးအဲ့ဒါကိုတစုံတယောက်ကဒါမှမဟုတ်ကံပေးဝိုင်းကြည့်နေတဲ့လူတွေကအဲတောဘတ်တွေရေတွေစီတွေရေထဲနစ်ပါစေလို့ဆုတောင်းမယ်ဆိုရင်သူတို့နစ်မလားမနစ်အဲ့လိုပဲကောင်းတာပြုတဲ့ပုံကိုတယောက်ဝေလုံဒိဋ္ဌာရောက်တဲ့အခါမှာမုံတိကြတဲ့ပုံကိုတွေကသိရင်ဒီကောင်ကြီးဘယ်ရောက်ပါစေလို့ပြောတယ်ပဲသူတို့ရောက်စီခြင်းနဲ့ရောက်မှာမဟုတ်သူကကောင်းတာလုပ်ထားရင်တော့ကောင်းတဲ့နေရာပဲရောက်သွားမှာ မကောင်းတာလုပ်ထားရင်လည်းပဲကောင်းတဲ့နေရာရောက်ပါစေလို့သူတို့ရောက်စေချင်တဲ့ရောက်မှာမို့မကောင်းတဲ့နေရာကိုပဲကြောက်သွားမှာအဲဒါကြောက်ခင်းတဲ့ထောပတ်နဲ့ဥမာပေးပြီးတော့မြတ်စွာဘုရားဟောတာရှိဟုတ်လားအဲ့တော့ဘုန်းတို့တွေကပျက်စီးမဲ့ခန္ဓာကိုရထားကြတယ်ပျက်စီးပြီးတဲ့နောက်မှာဘယ်လိုဆက်ပြီးတော့ငါခီးသွားမလဲဆိုတဲ့ကိစ္စကမစဉ်းစားလို့မရဟုတ်လားဒါကြောင့်မလို့ကုသိုလ်ကောင်းမှုကိုဘုန်းဘုန်းတို့အားကိုးဖို့ကြိုးစားတဲ့အခါမှာဒီအချက်တစ်ချက်ကိုပြပြပြပြမြင်ထားဖို့လိုတယ် လောလောဆယ်လည်းစိတ်နှလုံးမှာဆင်းရဲမှုကင်းတယ်ပင်ပမှုကင်းတယ်ပူလောင်မှုကင်းတယ်ချမ်းသာတယ်တတ်တာတယ်ငြိမ်းအေးခန္ဓာကိုယ်ပျက်စီးပြီးတဲ့နောက်နော်ဘုန်းတို့ဘဝတစ်ခုကိုရမယ်ဆိုရင်လည်းကောင်းမြတ်တဲ့ဘဝကိုပဲရရှိလိမ့်မယ်လို့အဲ့လိုမြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်မြတ်စွာဘုရားဥပမာမျိုးမျိုးပေးပြီးတော့ဟောတယ်ကုသိုလ်ကောင်းမှုရဲ့ဆွမ်းအားအနိတ္တဘုန်းတို့နန္ဒီယအကြောင်းတကာဆိုရင်ကြားဘူးတယ်မလားကြားပါဗျာကြားပါနော်အဲ့ဒီအကြောင်းတကာသိတဲ့အခါကျတော့ နတ်ပြည်ကနေပြီးတော့နတ်တွေကစောင့်နေကြတယ်မသေးခင်ကစားဘုံပေါက်တယ်ပြောတာဟုတ်အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတဲ့ဂါထာလေးနှစ်ပုဒ်ကအလွန်တရာမှစဉ်းစားရကောင်းအပြောတော့ဆိုရှိတဲ့ဘဝတင်ပုရိသန်ဒူရာတော်တုတိမာကတံညာတိမိတ်တံသူဟိဇာဇဗိနန္တတိအာကတံရှိတဲ့ဘဝတင်ပုရိသန်ဒူရာတော်တုတိမာကတံရွှေမျိုးတွေကတစုံတရာအဝေးရောက်ပစ္စည်းဝါးသွားရှာတယ်နော် ဟာအရှင်လေးပြေးလာတယ်ချမ်းချမ်းသာသာပြန်လာတယ်ကွဲနေရတယ်ကြားလာပြီချိတဲ့ပေါ်တင်ကွဲနေတာကြားလာပြီလွန်းလဲလွန်းတယ်သူ့အဲ့ဒါပြန်ရောက်လာတော့လေသူကဘလို့ပြန်လာအရှင်ပြေပြေချမ်းချမ်းသာသာပြန်လာအဲ့လိုကိုယ့်ရဲ့ဆွေတွေမျိုးတွေအရှင်ပြေပြေစီးပွားရှာပြီးတော့ပြန်လာတယ်ကွဲနေတာလည်းကြားလာပြီဆိုတဲ့ဆွေမျိုးပြန်လာပြီဆိုရင်ဒီမှာရွာမှာရှိတဲ့အိမ်မှာရှိတဲ့ဆွေတွေမျိုးတွေကဘလို့ကြိုးဆိုကြမလဲဝမ်းပန်းတသာကြိုးဆိုကြမယ်တဲ့အဘိနန္တတိအာဂတံအိုးသူရောက်လာပြီ ရောက်လာပြီတချို့ဆိုအော်အသုံးနဲ့ကြိုဆိုကြရှိတဲ့ဘဝတိပုရိသံဒူရာတော်သူတိမာကတညာတိမိတ်တံသူဟိဇာဇအဘိနန္တန်တိအာကတချစ်တဲ့ဆွေတွေမျိုးတွေကဝမ်းပန်းတတာကြိုဆိုကြတယ်တဲ့တထေဝကတပုံညာတိအတ္တမလောကပရံကတအဲ့ဒါလိုပဲတဲ့ကုသိုလ်ကောင်းမှုကိုပြုထားရင်အဲ့ဒီကုသိုလ်ကောင်းမှုဟာကိုပြုထားတဲ့ကုသိုလ်ကောင်းမှုဟာနော်ချစ်တဲ့ဆွေတွေမျိုးတွေကကိုယ်ကွင်းနေတာကြာပြီးတော့နော်အစဉ်ပြေပြန်လာတဲ့ဆွေမျိုးကိုကြိုဆိုသလိုမျိုး ရွှေအဲဒီကုပြုထားတဲ့ကုသိုလ်ကောင်းမှုတွေကကိုယ့်ကိုတမလွန်လောကကနေကြိုဆိုကြလိမ့်မယ်အတ္တမလောကံပရံကတံဟုတ်လားပိယံညာတိန်ဝအာကတံနော်ချစ်တဲ့ဆွေမျိုးတယောက်အစဉ်ပြေပြေပြန်လာတာဝမ်းပန်းတသာကြိုဆိုသလိုကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေကနော်ပဋိက္ခဏန္တိကြိုဆိုကြလိမ့်မယ်ပုံညာတိပဋိက္ခဏန္တိဟုတ်လားဘယ်သူကကြိုဆိုမှာတော့ပြုထားတဲ့ဆွေဟိုကုသိုလ်ကောင်းမှုကကြိုဆိုမှာနော်တမလွန်လောကမှာကိုယ့်ကိုကြိုဆိုမဲ့အရာဒီပြင်ဘယ်သူမှဘာမှမရှိဟုတ်လား အိုးဝမ်းပန်းတတာကြိုးစိုးမဲ့အရာရှိသေးခြင်းနဲ့ဆိုရင်မလုပ်ထားဖို့လိုတော့ကုသိုလ်ပြုထားဖို့လိုတယ်နော်အုံတော့ကတကယ်တမ်းကတကူဒီသမားတွေကြီးပဲပြောရရင်တကောင်ကျွတ်တွေတမျက်နှာတွေကြီးပဲဟုတ်လားကျန်တာတွေကကိုထင်တာထင်နေတာဘာမှအကူကြီးတကယ်လေးလေးနက်နက်မရှိပါဘူးကိုလန်းကိုသွားကိုခီးကိုရောက်ကြမယ်လူတွေကြီးပဲဒါရှင်းရှင်းလင်းလင်းနားလည်ထားဖို့လိုအမြတ်စွာဘုရားအတ္တဟိအတ္တနောနာတော်ကောဟိနာတော်ပရောတိယကိုကကိုပဲအာကိုကိုကလွတ်လို့ တခြားဘယ်သူမှအကုလို့မရဘူးလို့အတီလင်းပြောပြီးသားအဲ့ဒါကိုညံကဝိလေလေနဲ့ရောင်ချာချာလုပ်နေတယ်ဟုတ်လားအမ်ပြီးရင်အထိနာမှာနော်အဲ့ဒီနေရာမှာမှားရင်အထိနာမှာအာကုရမဲလို့ထင်းနေရင်ဟာတကယ်အရေးလေရောက်တော့အာကုစရာမရှိဟုတ်လားဒါမှကုသိုလ်ကောင်းမှုဟာအာကုထိုက်တဲ့အရာဆိုတာကိုဘုန်းတို့စိတ်ထဲမှာပေါ်လွင်ထင်ရှားစေဖို့အတွက်ဒီအချက်နှစ်ချက်ကိုကောင်းကောင်းနားလည်ရမယ်နံပါတ်1အခုလုံးလုံးတဲ့ပြစ္ဆုတ်ပါမှာလည်းပဲစိတ်နှလုံးကိုချမ်းသာစေတယ်တက်တာစေတယ်ငြိမ်းအေးစေတယ် နော်ဒါလည်းမမေ့နဲ့နော်ခုလောလောဆယ်လည်းပဲချမ်းသာအောင်မှဖြစ်မှာဟုတ်ဟုတ်လားပြီးရင်လည်းပဲအနာဂတ်ကိုပါတော့လုံးဝတာဝန်ယူအေးဒီသဘောလေးဟုတ်လားဒါကြောင့်ကုသိုလ်ကောင်းမှုပြုတဲ့အခါမှာဒါကိုဘုန်းဘုန်းတို့ကမစင်သားလို့မရဟုတ်လားဒါနဲ့ပတ်သက်ပြီးတော့ဟိုးပြီးတော့ဘုန်းဘုန်းတို့အားကြစရာကောင်းတဲ့ဝမ်းမြောက်စရာကောင်းတဲ့အကြောင်းအရာလေးတစ်ခုပေါ့လေအဲ့ဒါမျိုးဆိုဗျာလက်ထက်ကဓမ္မိကဥပဒကဆိုတာရှိတယ် ဥပဒက900အုပ်စုဖွဲ့ပြီးတော့သူတော်ကောင်းတရားကိုလေ့လာလိုက်စားပြီးတော့သွားတူလာတူစားတူနေကြတာရှိတယ်။အဲ့တော့တယောက်တယောက်ကိုလည်းပဲဥပဒက900စီခြံရံထားတယ်။နဲတဲ့အုပ်စုကြီးမဟုတ်။အဲ့ဒီမှာအကြီးဆုံးအကြီးဆုံးဥပဒကကြီးရဲ့နာမည်ကဓမ္မိကဥပဒကတရားရှိတဲ့ဥပဒကတကယ်လဲတရားလူတရားမြတ်ကိုရပြီးတော့တည်ငြိမ်သောအေဂျင်သောချမ်းသာအစစ်နဲ့နေသောဥပဒကကြီးတယောက်။အဲ့တော့အသက်ကြီးလာတဲ့အခါကျတော့တရားညောင်ဆောင်ထုံးစံတိုင်းလဲရောင်းရတာ ဟုတ်လားဘုန်းတို့ရထားတဲ့ခန္ဓာကသေမဲ့ခန္ဓာကိုဟုတ်လားတတရားညောင်ဆောင်လျောင်းဆက်ပြီးဆိုတော့သားတွေသမီးသားတွေသမီးတွေကလည်းအများကြီးပဲသား9ယောက်သမီး9ယောက်ရှိတယ်ဟုတ်လား14ယောက်တောင်ရှိတယ်တခါကြီးကနော်အဲ့ဒါနဲ့သူသားတွေတွေကတယောက်ကိုသွားပြီးတော့တန်ဃာတွေကိုသွားပြီးတော့ပင့်ခိုင်းနိုင်သူဒီတောင်ကိုကြော်နိုင်တော့မယ်လို့မထင်ဘူးဒါကြောင့်မို့တန်ဃာတွေသွားပင့်အတန်ဃာတွေအများကြီးရောက်လာရောက်လာတဲ့ခါကျတော့အလုံးကဝိုင်းပြီးတော့ မြတ်စွာဘုရားဒေသနာတွေကိုရွတ်အံတရေစေကြမယ်ကြည်နူးမှုဖြစ်အောင်ဟုတ်လားအဲ့လိုမျိုးကြည်နူးမှုဖြစ်အောင်ရွတ်အံတရေစေကြမယ်ဆိုတော့သံဃာတော်ရှင်မြတ်တွေကတခါကြီးဘလို့တရားလေးကိုမြန်နာယူလို့တယ်လေအဲ့လိုမျိုးမေးတဲ့အခါကျတော့တခါကြီးကပါပြောဆိုရှင်ဘုရားတို့တဲ့ဖရာတိုင်းမစွန့်တဲ့မဟာသတိပဋ္ဌာနာတုတ်တံကိုတပည့်တော်နာယူခြင်းပါလေကြားဘူးတယ်မို့လားမဟာသတိပဋ္ဌာနာတုတ်ဆိုတာဘုန်းတို့ရဲ့သာသနာမှာ မတရားအထုကျင်ရတဲ့ပုံကိုယ်တွေမဖြစ်မနေကိုကြွံ့ကြွံ့ကျင်ကျင်နားလည်ထားရမယ်တုတ်တန်ကြီးတစ်ခုတော့ကိုယ်ခန္ဓာမှာဘာပဲဖြစ်ဖြစ်သတိထားပြီးတော့နေဖို့အသေးစိတ်သင်ကြားထားတဲ့တုတ်တန်ကြီးတစ်ခုရုပ်ကာယပိုင်းဆိုင်ရာကိုသတိထားမယ်ကာယ ानु ပါဒနာသတိပဋ္ဌာန်ဟုတ်လားခံစားမှုအကောင်းဆိုးရဲ့ပုံမှာအမှန်တိုင်းသိနေမယ်ဝေဒနာ ानु ပါဒနာသတိပဋ္ဌာန်စိတ်အဆင့်အတန်းသဘာဝတရားတွေကိုအမှန်တိုင်းသိနေမယ်စိတ်ဓာ ानु ပါဒနာသတိပဋ္ဌာန်ဓမ္မသဘာဝအသေးစိတ်ကလေးတွေရဲ့ပုံမှာအမှန်တိုင်းသိနေမယ်တမ ानु ပါဒနာသတိပဋ္ဌာန်သတိပဋ္ဌာန်တရားဘယ်နှပါတော့ ၄ပါးအဲ့ဒါကိုအသေးစိတ်တပါးစီတပါးစီမှာတခါတည်းမြတ်စွာဘုရားနားလည်မှုကျေပြန့်အောင်မဟာကရုဏာကြီးပါစွာဖြင့်ကျေကျေပြန့်ပြန့်ဟောတာတဲ့တုတ်တန်ကြီးပါသတိပဋ္ဌာန်တုတ်တန်တဲ့ရှိဟုတ်လားအဲ့ဒီသတိပဋ္ဌာန်တုတ်တန်ကြီးကိုနားကျင်ပါတယ်ဆိုတော့တန်ခါတော်ရှင်မြတ်ကြီးရွတ်ကြတာပေါ့ပါသတိပဋ္ဌာန်တုတ်တန်ကြီးရွတ်ကြအဲ့လိုရွတ်ဖတ်ပူဇော်ပြီးတော့နေကြရင်းနဲ့တခါကြီးကလည်းနားရင်းနဲ့တတိယတစ်ချက်တစ်ချက်လွတ်နေဟုတ်လားမျောမျောသွား အဲ့လိုသတိလွတ်တဲ့အချိန်မှာသူ့ရဲ့စိတ်ကဘာမြင်နေတော့ဆိုတော့ကောင်းငင်မှာနေရထား6ဆင်းရောက်နေအေးတယ်ဟုတ်လားအနေရထား6ဆင်းရောက်တော့အဲ့နေရထား6ဆင်းကိုရှိအပ်နဲ့ခေါင်းဆောင်ပြီးတော့မောင်းနေတဲ့နတ်သားတိုင်းနတ်သားတိုင်းကဓမ္မိကဥပဒကကြီးကိုတို့ယထာကိုလာတို့ယထာကိုတက်စီနတ်ပြည်6ထပ်တထက်စီကနေပြီးယထာ6ဆင်းရောက်နေတယ်ဒါပေရလူတွေကမသိဘူးတခါကြီးကအဲ့ဒါသိအဲ့ဒါသိနေတဲ့အခါကျတော့ ယထာကလည်း6ဆင်းသူယထာတက်ပါကိုယထာတက်ပါလူသလိုဖြစ်နာရွှေမျိုးတွေကကျိုးသလိုဆိုတာနဲ့ဆက်ဆက်ပြီးတော့တွေးကြည့်ပါနော်ကုသိုလ်ကောင်းမှုရှိတဲ့အခါကျတော့အာကိုတိုက်ပုံလိုက်ပြောပြတယ်ဟုတ်လားအဲ့လိုမျိုးလူသလိုဖြစ်နေတဲ့အခါကျတော့ဒကာကြီးကဟာခဏနေပါဦးသူတရားနာနေတယ်သူကတရားနာနေတယ်ဟိုကဇွတ်အတင်းခေါ်နေတို့တို့ပါပြောမှာခဏနေပါဦးခဏနေပါဦးအဲ့လိုခဏနေပါဦးလို့ပြောလိုက်တဲ့အခါမှာအဲ့ဒီအတန်ကထွက်သွား ဏနေပါဦးလို့ပြောတာကနယထာ6စီးမှာရှိတဲ့နတ်သားတွေကိုပြောတာတကယ်အတန်ထွက်လို့ကြားတော့တာဘယ်သူကကြားတော့ယဟန်တွေကကြားတော့ယဟန်တွေကလည်းမြင်တာမဟုတ်ဘူးအဲ့ဒီနယထာတွေသူကသူပဲမြင်နေတာအဲ့တော့ယဟန်တော်တွေကခဏနေပါအောင်ဆိုတော့ရက်လိုက်တာပေါ့ရွတ်နေကြလက်စကိုရက်လိုက်တာပေါ့အဲ့လိုရက်လိုက်တဲ့အခါကျတော့သားသမီးတွေကဩတို့အဖေကြီးတသက်လုံးတရားနဲ့ပြောလာတာနော်သေဘေးနဲ့မကြောက်တဲ့သေဘေးနဲ့ပတ်သက်လာရင်မကြောက်တဲ့တတ်တော်မရှိပါဘူး လူဖေရည်ရင့်ကျက်တယ်ထင်နေတာအခုတရားမှကြောက်တော့တရားကိုဆက်ပြီးမနာနိုင်တော့ဘူးစိတ်တွေကြောင်ချောက်ချဖြစ်နေသူတို့ကတမျိုးထင်တယ်ဟိုကဖြစ်နေတာတမျိုးသူတို့ကထင်နေတာတမျိုးဟုတ်လားအဲ့ဒါနဲ့သားသမီးတွေကငိုကြရောသားသမီးတွေကငိုကြတဲ့အခါကျတော့ရဟန်းတော်တွေကလည်းဒီချိန်ကတော့တို့ဒီနေ့နေသိတဲ့အချိန်မဟုတ်တော့ဘူးငိုတဲ့လူကလည်းငိုကိုမီတရားရခိုင်တဲ့လူကလည်းရက်တယ်ဆိုတော့အကုန်လုံးဖြုတ်ဖြုတ်နေပြန်ကြွသွားကြတယ်အဲ့လိုလည်းပြန်ကြွသွားရောခဏနေတော့တခါကြီးကမျက်လုံးလေးပွင့်လာဟဲ့တန်ခါတော်တွေဘယ်ရောက်သွားတော့ အဲ့တော့အဖေကပဲခဏနေပါအောင်ခဏနေပါအောင်ဆိုတန်ဃာတော်တွေကပြန်ကြွသွားပြီမင်းတို့ကဘလို့ငုံနေတာလဲတတလုံးတရားဖြစ်မရောင်ရဲခဲ့တဲ့ပါခင်ကြီးဟာတေဂာနီမှာတရားမနာခြင်းမှုဆိုတော့ဝမ်းနေလို့ဘလို့မြန်းဖြစ်လို့လဲဆိုနားမလည်နိုင်ဘူးငိုကြတာဟာငါခဏနေပါအောင်လို့ပြောတာရန်တွေကိုပြောတာမဟုတ်ဘူးဒါနဲ့မစုကိုပြောတာတော့အာကောင်းငယ်မှာလေထဲမှာယထာ၆ဆင်ရောက်နေပြီ အဲ့ဒါသူယထာတပငါယထာတပလို့ငါ့ကိုပြောနေကြတယ်နေအောင်ငါတရားနာနေတော့ရှိသေးတယ်ခဏနေအောင်လို့ငါပြောနေတာဒါပေမဲ့သားသမီးတွေအဲ့ဒါကိုမြင်လာမမြင်ဘူးအဲ့ကြောင့်လည်းသူတို့စိတ်ထဲမှာခရောင်ကရမ်းဆက်ပြောပြန်ပြီခရောင်ကရမ်းပြောပြန်ပြီနော်မယုံနိုင်ဘူးပေါ့နော်မြင်မှမမြင်ရတာအဲ့ဒါနဲ့မယုံနိုင်တဲ့အမူအရာတွေကိုသားသမီးတွေရဲ့မျက်နှာမှာတွေ့ရတဲ့အခါကျတော့ဒီသမီးကဥပဒကကြီးကသဘောပေါက်တယ်အေးတဲ့အဲ့လိုဆိုလို့ရှိရင်ဘုရားလူထားတဲ့ပါပုံလေးတွေရှိတယ်ပေါ့လားယူခဲ့ အဲ့ဒီပန်းကုန်းတကုန်းယူခဲ့ယူခဲ့ပြီးတော့မင်းနတ်ပြည်6ဓာတ်မှာဘယ်နတ်ပြည်ဟာအကောင်းဆုံးလဲလို့မင်းတို့ကြားဘူးတလေဖရာလောင်းနေနေတဲ့အနေများတဲ့တုတိတာနတ်ပြည်ဟာအကောင်းဆုံးလို့ကြားဘူးတယ်စတုမာတဲ့တာရိနာယာမတုတိတာနေမနတိပရနေပိတာဝဒဝတိဟုတ်လားနတ်ပြည်6ဓာတ်မှာဘယ်နတ်ပြည်ဟာအကောင်းဆုံးလဲလို့တုတိတာနတ်ပြည်တုတိတာနတ်ပြည်ရဲ့အကောင်းဆုံးလို့ကြားဘူးပါတယ်ဆိုတော့အေးအဲ့လိုဆိုရင်မင်းတို့အဋိဋ္ဌံပြီးတော့ပြစ်လိုက်တယ်တုတိတာနတ်ပြည်ကိုဟောဒီပန်းကုန်းဟာချိတ်ပြီးတော့နေပါစေလို့မင်းတို့အဋိဋ္ဌံပြီးတော့ပြစ်လိုက်ကောင်းမယ်မမြောက်လိုက် သင်ပေးဟုတ်လားအဲ့ဒါနဲ့သားရီသမီးတွေကတုတိတာနတ်ပြည်ကနတ်ယထာကိုဟောဒီပန်းကုန်းဟာစွတ်ပါစေတည်းဆိုတဲ့တခါနဲ့ကောင်းငယ်ကိုမြောက်တင်လိုက်တယ်အဲ့ဒီပန်းကုန်းကတုတိတာနတ်ယဒီနတ်ပြည်ကလာတဲ့နတ်ယထာရဲ့ဥစွန်းမှာတွားပြီးတော့ချိတ်တယ်တဲ့ဒီကမြင်ရတော့လေထဲမှာပဲတွဲရွဲကြနေတာမြင်ရတယ်အဲ့ဒါဘုငယ်ငယ်တုန်းကဆရာကြီးဦးထေးလိုင်ရေးတယ်ဓမ္မတူဒဆိုတဲ့စာအုပ်၃တွဲရှိဘယ်တွဲထဲမှာပါလဲတော့ဘုံဘုံမှတ်မိဘူး ဘုန်းတို့သစ်စိတ်ကြီးရွာဆိုတာရှိတယ်။အေရာဒီကမ်းဘေးမှာဝက်လက်မြို့နယ်ထဲမှာလို့ဘုန်းဘုန်းထင်တယ်။ချိန်မကားတို့နာဝန်းကျင်မှာသစ်စိတ်ကြီးရွာဆိုတာရှိတယ်။ရောက်တော့မရောက်ဘူးပါဘူး။အဲဒီကဒကာကြီးတယောက်လည်းပဲတေဂာနီမှာအဲ့လိုဖြစ်လို့သူ့အကြောင်းကိုရေးထားရှိတယ်။သူ့အကြောင်းကရမ်းစိတ်ဝင်စားတဲ့အကောင့်လေ။သူကတော့အမြဲတမ်းဗုဒ္ဓလုပ်တဲ့ပွားတယ်အဲ့ဒကာကြီးကအမြဲတမ်းလက်အုပ်ချီပြီးတော့သွားတယ်။သူကဘုရားနဲ့ပဲအမြဲနေတယ်သူ့စိတ်ကူထဲမှာ။အိမ်မှာလည်းပဲသဘောကြီးကြီးပြင်ထားတယ်။ဆုံးကတ်လို့ရှိရင်ဘုန်းကြီးဓမ္မကို ကောင်းကောင်းမွန်မွန်ကတ်တယ်လို့ဘုရားကိုအဲ့လိုမြက်ကတ်တယ်နော်ရက်ရက်ကလည်းအမြဲတမ်းကတ်ပြီးနော်ဒီတောက်တော်ရေဘုရားမျက်နှာသိချင်းမျက်နှာသိရေလည်းအမြဲကဒီဒီသက်ရှိထင်ရှားမိဘတယောက်ကိုပြုစုတယ်လို့မျိုးမြတ်စွာဘုရားကိုသူကအဲ့လိုပြုစုတယ်အဲ့ဒီကကြီးကအမြဲတမ်းသူကဘုရားအာယုန်နဲ့ပဲနေတယ်သူကဗုဒ္ဓနုတ္တိပွားများတယ်နော်အဲ့တော့နောက်တော့လေယာကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့အမှုဖြစ်တယ်အင်္ဂလိပ်ခေတ်က မှုဖြစ်တော့သူရုံးကံကနာသွားတာပေါ့ဟိုမှာအဲ့တော့သူတရားသူကြီးတွေဘာတွေကဘာသာကြားတွေပေါ့အင်္ဂလိပ်တွေအများမှာပေါ့မျက်နှာဖြူတွေအဲ့တော့ဟိုရောက်တဲ့သူကဒူးမှာထက်တွက်တာတော့မဟုတ်အဲ့ဒါလှုပ်လာတဲ့အဆောင်တွေဘာတွေဖေချာအောင်ဘုရားကြွလာတယ်ပေါ့လက်အုပ်ချီပြီးတော့ဘုရားကိုပဲလက်အုပ်ချီပြီးတော့လာတယ်သူအာယုန်ထဲမှာဘုရားအမြဲတမ်းရှိအဲ့တော့နောက်တော့အဲ့ဒီအရေးပိုင်မင်းကအလွန်ကြည်ညိုလို့ဘာသာကြားရနော်အလွန်ကြည်ညိုတဲ့အတွက်ကြောင့်ဒီအမှုကိုတခါနဲ့သူ့ကိုဘာမှဒီလူကြီးရဲ့ဒီလောက်ကောင်းတဲ့လူကအပြစ်လုပ်เสียအကြောင်းမရှိဘူးဆိုတော့တောက်ချောက် ဟုတ်လားပိတ်လိုက်တယ်ဟုတ်လားသူ့အကြောင်းအရန်ထူးဆန်းအဲ့ဒီတကကြီးလည်းတေကာလေးမှာအဲ့လိုနေရထားရောက်တယ်လို့နာမည်ကြီးအဲ့ဒီတုန်းကတော့အခုလိုရုပ်သံလေးပါလေးလိုလိုကူကူမှတ်တတ်တင်လို့ရတဲ့ခင်မှာမဟုတ်ပဲဘူးအဲ့ဒါသူကတော့စိတ်ပရိလေးကိုပြစ်ခိုင်းတာလို့ပြောတယ်အဲ့ဒါစိတ်ပရိကလေထဲမှာချိတ်နေတာရှိတယ်လို့အဲ့ဒီသစ္စိတ်ကြီးကျော်ကဥပဒကကြီးတယောက်ရဲ့အကြောင်းရေးတယ်ရှိတယ်ဒါကတော့ဘုံကအမှတ်ရလို့ပြောပြတယ်နော်အဲ့တော့ခုလည်းပဲဒီပန်းကုန်းကတုတိတာနဲ့ပြည်နေရထားမှာချိတ်တယ် ကြီးတဲ့အခါကျတော့အာသမီတွေကအဲ့ဒီကြတော့မှဝမ်းမြောက်ဝမ်းသာဖြစ်တယ်အဲ့ဒါခဏနေတော့ဒကာကြီးကသုတိကမ္မလာရုပ်ချုပ်ငင်းပြီးအဲ့ဒီသုတိသနာပြည်ကိုပဲကြောက်သွားတယ်အဲ့ရဟန်းတော်တွေကကြောက်ပြန်ရောက်လာတဲ့အခါကျတော့မြတ်စွာဘုရားမေဘာလို့ပြန်လာကြတော့အာတရားနာရဲ့တန်လန်းတဲ့ဒကာကြီးကစိတ်ကြောက်ကြတဲ့ဖြစ်ပုံရတယ်ဗျာခဏနေပါအောင်ဆိုတော့ဒီလိုလိုလဲအာသမီတွေမိုးယွနေတော့မနေသင့်တော့ဘူးဆိုတော့ပြန်လာကြတယ်အဲမင်းတို့ရက်ခိုင်းတာမဟုတ်ဘူးဟိုမှာတုတိတာနတ်ပြည်နဲ့ယထာပန်းကုန်းတောင်ချိတ်ပြီးတုတိတာနတ်ပြည်တောင်ရောက်သွားပြီ မြတ်စွာဘုရားအကုန်သိတော်မူတဲ့အတွက်ကြောင့်နေသားချောင်စင်ရောက်လာတဲ့အကြောင်းအမိန့်ရှိပြီးတော့ရဟန်းတော်တွေတောင်းပန်တော့ဒီဂါထာလေးနှစ်ပုဒ်ကိုဒီဂါထာလေးတစ်ပုဒ်နောက်ထပ်တစ်ပုဒ်ထပ်ပြီးတော့မြတ်စွာဘုရားဟောသောသောကတော့နန္ဒီယကိုကြောင်းပြပြီးတော့ဟောတဲ့ဂါထာပေါ့နော်အခုမြတ်စွာဘုရားဟောတဲ့ဂါထာလေးဘုံဘုံကျွတ်ပြမယ်ဒါလေးကလည်းပဲတချို့လည်းပဲနားထဲမှာရင်းနှီးပြီးသားဖြစ်ကောင်းဖြစ်နော်ဣဒမောရတိပစ္စမောရတိကတပုံညောဥပယထမောရတိသောမောရတိသောပမောရတိဒိဋ္ဌဝကမ္မဝိတ္တုတိမတ္တနော ဆရာကြီးတွေဆိုရလိမ့်မယ်ဟုတ်လားဓမ္မပဒရမကဘောထဲမှာနော်ဣဒမောရတိပိစ္ဆမောရတိကတပုံယောဥပယထမောရတိသောမောရတိသောပမောရတိဒိဋ္ဌဝါကမ္မဝိတုဒ္ဓိမတ္တနောကတပုံယောကုသိုလ်ကောင်းမှုကိုပြုလေရှိသောပုဂ္ဂိုလ်သည်ပြုလေရှိသောဆိုတာပါလေအမြဲတမ်းလိုလိုပဲကိုယ်စိတ်ကလေးကောင်းအောင်ပဲကြိုးစားတယ်ဆွလွတ်မှုနဲ့ကောင်းအောင်ကြိုးစားမယ်စောင့်စည်းမှုနဲ့ကောင်းအောင်ကြိုးစားမယ်စူးစိုက်မှုတည်ငြိမ်မှုနဲ့ကောင်းအောင်ကြိုးစားမယ်အမှန်သိမြင်မှုနဲ့ကောင်းအောင်ကြိုးစားမယ်ကောင်းအောင်ကြိုးစားရဲဆိုတာအကျဉ်းမြင်၄မျိုး ဆွန့်လွတ်နိုင်ဖို့ကြိုးစားတယ်ဒါနပြုဖို့ကြိုးစားတာပေါ့စောင့်စည်းဖို့ကြိုးစားတယ်သီလစင်ကြယ်အောင်ကြိုးစားတာပေါ့နော်စူးစိုက်မှုစိတ်တည်ငြိမ်မှုဖြစ်အောင်ကြိုးစားတယ်တမာတိရှိအောင်ကြိုးစားတာပေါ့ဟုတ်လားနောက်ဆုံးစူးစမ်းစင်ကြယ်မှုနဲ့အမှန်သိအောင်ကြိုးစားမယ်ပညာဖြစ်အောင်ကြိုးစားတာဒါစိတ်ကောင်းအောင်လုပ်တာဒီ၄မျိုးပဲအကျဉ်းမြတ်ဟုတ်လားအဲ့လိုစိတ်ကလေးကောင်းနေတာကိုဘာခေါ်တော့ကုသိုလ်ကောင်းမှုအဲ့ဒီကုသိုလ်ကောင်းမှုပြုလေရှိသောပုဂ္ဂိုလ်တွေဆိုတာတစ်ခုမဟုတ်တစ်ခုလက်ကင်ကုသိုလ်ကောင်းမှုသူ့မှာရှိတယ်အချိန်တိုင်းလိုလိုသူကကောင်းတဲ့စိတ်နဲ့ပဲနေဖို့ကြိုးစားတယ် ဒါပြောတာနော်ကတပုံညောကုသိုလ်ကောင်းမှုပြုလေရှိသောပုဂ္ဂိုလ်သည်ကုသိုလ်ကောင်းမှုပြုလေရှိသောလို့ပြောရင်လှူတာတဏ္ဍာကြီးပြည့်မြင်လို့လည်းမရဘူးနော်အမြဲတမ်းပဲလှူနိုင်မလို့ဟုတ်လားအမြဲတမ်းရှိနေဖို့ဟာသီလအမြဲတမ်းရှိအောင်ကြိုးစားဖို့လိုတယ်ဟုတ်လားသီလပေါ်မှာခြေခံပြီးတော့စိတ်ကိုတည်ငြိမ်အောင်ကြိုးစားမယ်ကိုယ်ခန္ဓာကြီးဘာဖြစ်နေလဲဆိုတာကိုသိအောင်ကြိုးစားမယ်အမြဲတမ်းကြိုးစားလို့ရတာဘုံဘုံစိတ်ထဲနားလေတယ်လို့ပြောရတော့တတိပဋ္ဌာန်တရားတော့ကိုလုပ်ချင်အမြဲတမ်းကိုလုပ်လို့ရတယ်အကျင့်ကြီးကျင့်ငယ်ဆွန့်တဲ့အချိန်မှာတော့လုပ်ရမယ်ဘုရားပြောတာကျန်တဲ့အချိန်ဆိုတာပြောနေ ဟုတ်တယ်မဟုတ်လားနှစ်နှစ်ခြိုက်ခြိုက်အိပ်ပျော်နေတဲ့အချိန်ကလွဲလို့ကျန်တဲ့အချိန်တိုင်းအချိန်တိုင်းမှာဘုံဘုံတို့သာလူကျင်လို့မျက်နှိုးလို့လှုပ်ချင်သဘာဆိုရင်ဥက္ကဏမှာဘာလေးဖြစ်နေလေလို့အာယုံလေးဆိုင်သတိလေးထားလိုက်တာနဲ့အလွန်မုံမြတ်တဲ့ကုသိုလ်ကောင်းမှုကြီးကိုပြုပြီးသားဖြစ်တယ်။ယုံကြည်မှုတွေနည်းနေကြလို့မလုပ်ဖြစ်ကြတာနော်။ခက်တယ်လို့လည်းပြောလို့ရတာမဟုတ်ဒါပေမဲ့လုပ်နေကြမှုတဲ့ခါကျတော့လွယ်တယ်လို့လည်းပြောလို့တော့မရဘူး။လုပ်နေကြသွားရင်လွယ်မယ်လုပ်နေမကြရင်တော့ခက်ပါလိမ့်မယ်။သတိပဋ္ဌာန်တရားဟုတ်လား ခုဒီမှာပါပြောတော့ကတပုံညောကုသိုလ်ကောင်းမှုကိုပြုလေရှိသောပုဂ္ဂိုလ်သည်ဘာဖြစ်တော့ဣဒမောရတိပစ္ဆာမောရတိဣဒမောရတိအခုလုံးလုံးစေပြစ္ဆုတ်ပံဘဝမှာလည်းပဲဝမ်းသာရလိမ့်မယ်တဲ့ကြည်နူးရလိမ့်မယ်ဘယ်သူမှကိုယ်ကြည်နူးအောင်မလုပ်နိုင်ဘူးတကယ်တမ်းကကောင်းတဲ့စိတ်ကပဲကြည်နူးအောင်လုပ်နိုင်မှာနော်ဣဒမောရတိအခုဒီဘဝလည်းပဲကြည်နူးရလိမ့်မယ်ဝမ်းမြောက်ရလိမ့်မယ်ဝမ်းသာရလိမ့်မယ်ဒါရင်လည်းမကပစ္ဆာမောရတိနောင်တမလွန်လောကမှာလည်းဘဝခန္ဓာကိုပြည့်လို့သိရပြီဆိုရင်တမလွန်လောကမှာလည်း ဝမ်းသာပါလိမ့်မယ်တဲ့အဲ့ဒါကိုခိုင်မာအောင်ထပ်ပြောတယ်ဥပယထမောရတိတဲ့ခုရောနောင်ရောနှမျိုးတမျိုးတည်းပြည့်စုံတာတမျိုးတည်းပြည့်စုံတာလည်းဘုန်းတို့ဘဝမှာပြည့်စုံတယ်လို့ဆိုနိုင်ဘူးနော်ပြစ္ဆုတ်ပံရောတန်တရားရောအကုန်လုံးအစဉ်ပြေမှကောင်းဟုတ်လားတချို့ကြောင့်ပြစ္ဆုတ်ပံအစဉ်ပြေပြီးရောပါတန်တရားဘလို့နေနေဟာဒါလည်းပြည့်စုံဘူးနော်သဘောပေါက်ဖို့လိုတယ်ဟုတ်လားအဲ့တော့ဣဒမောရတိပိစ္ဆာမောရတိကတပုံညောဥပယထမောရတိကောင်းမှုပြုလေရှိသူတွေခုလဲချမ်းသာတယ်ဝမ်းသာတယ်နောင်လဲဝမ်းသာလိမ့်မယ် ခုရောနောင်ရောဝမ်းသာလိမ့်ခိုင်ပါအောင်ထပ်ပြောနော်ပြီးတော့ဗာပြောတော့သောမောရတိသောပါမောရတိဒိဋ္ဌဝကမ္မဝိတုဒ္ဓိမတ္တနောသောထိုကုသိုလ်ကောင်းမှုကိုပြုလေရှိသောပုဂ္ဂိုလ်သည်တဲ့ဒိဋ္ဌဝကမ္မဝိတုဒ္ဓိမတ္တနောကိုပြုထားတဲ့စင်ကြယ်တဲ့ဒီကုသိုလ်လေးကိုပြန်စဉ်းစားပြီးတော့ဒီချက်ကအလွန်ရေးပါနော်ကိုလှုပ်လိုက်တာဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်အခုကတော့အကြောင်းဥဒါဆိုဒါနဥဒါပြီးပြောနေတာပေါ့ တကယ်တကယ်ကဒါနထက်ပုံမူ၍အစင်မြင်သောကုသိုလ်ကောင်းမှုများဒါဒီကုန်းကျုပ်ကြတော့ပုံပေါ်ပြောပါမယ်အဲ့ဒါတွေကတာလွန်ပြီးတော့များနေတာမရှိဘူးလားရှိဘယ်ကုသိုလ်ပဲပြုတ်ပြုတ်ကိုပြုတ်ထားတဲ့ကုသိုလ်ကောင်းမှုကိုပြန်စဉ်းစားလိုက်တာနဲ့အိုးငါလုပ်ခဲ့တဲ့အလုပ်ကလေးကငါလုပ်နေတဲ့အလုပ်ကလေးကညင်နွမ်းတဲ့အလုပ်မှမဟုတ်ပါပဲကလားစင်ကြယ်တဲ့အလုပ်တစ်ခုပါလားပူလောင်စေတဲ့အလုပ်မှမဟုတ်ပါပဲကလားအေးချမ်းစေတဲ့အလုပ်ပါလားလို့ကောင်းမြတ်တဲ့ဒီအလုပ်ရဲ့တန်ရှင်းစင်ကြယ်မှုကလေးကိုမြင်ပြီးတော့တဲ့ဒိဋ္ဌဝါကမ္မဝိတ္တုဒ္ဓိမတ္တနော ကမ္မဆိုတာအလုတ်စေရနာဝိသုဒ္ဓိဆိုတာဘာလို့ရှုရှင်းတာအတ္တနောဆိုတာမိမိကိုလုတ်ထားတဲ့နော်အလုတ်ကလေးကဘာလို့ရှုရှင်းတယ်အဲ့ဒါကိုဒိဋ္ဌဝါမြင်တယ်စိတ်နဲ့မြင်တယ်ငါလုတ်ထားတာလည်းကောင်းတယ်ဟုတ်လားအဲ့လိုမြင်တဲ့အခါကျတော့ဘာဖြစ်တော့သောမောရတိသောပါမောရတိအဲ့ဒီပုဂ္ဂိုလ်ကဝမ်းသာရလိမ့်မယ်ဝမ်းသာတာကမှနည်းနည်းမဟုတ်ဘူးတဲ့အလွန်အကျူအထူးအဖြစ်ထပ်ပြီးတော့ဝမ်းသာလိမ့်မယ်တဲ့သောပါမောရတိထပ်ပြီးတော့ တဘဝမှာခုလဲဝမ်းသာခြင်းနဲ့တောင်းလဲဝမ်းသာခြင်းနဲ့ဆိုရင်ဘုံဘုံတို့အတွက်တကယ်အားကိုးတိုက်တဲ့ဝမ်းသာစေမဲ့အရာဟာဘာပဲရှိလဲလို့နားလည်ထားဖို့လို့ဆိုကောင်းမှုပဲရှိတယ်လို့နားလည်ရမှာနော်ဒါကောင်းမှုပြုနေတဲ့အချိန်မှာဝမ်းသာခွင့်ရစကားစီဘုံဘုံကရှားပြီးတော့ပြောနေတာဟုတ်လားဝမ်းသာလို့ရှိရင်ဘာဖြစ်မလို့ကောင်းမှုကပိုးပြီးတော့အားကောင်းတယ်ပိုးပြီးတော့ဒီဥစ္စာအကျိုးပေးထက်သန်တယ်ပေါ့နော်ဒီအကျိုးကိုရည်ရွယ်ပြီးတော့ပြောနေတာခုဓမ္မိကဥပဒကကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကနော်အချိန်ကာလနဲ့ပုဂ္ဂလနဲ့ ဟုတ်လားအခြေအနေကြည့်ပြီးတော့အလွန်ကိုက်ညီတဲ့တရားဒေသနာတစ်ခုဟောလိုက်တယ်လို့ဆိုနိုင်မလားသူအသက်တွေရာပြလိုက်တာပဲလေကောင်းတာလုပ်ထားတယ်လို့ခုလဲဝမ်းသာရတယ်နောင်လဲဝမ်းသာရတယ်ကိုလုပ်ထားတဲ့ကောင်းတဲ့စင်ကြတာလေးစင်ကြတာလေးကိုမြင်ပြီးတော့ဝမ်းသာရတယ်ပိုးပြီးတော့ကိုဝမ်းသာရလိုက်ဦးမယ်ဒီသဘောလေးကိုပြောတာအပြန်လန်အပြင်လည်းနားလည်ဖို့လိုတယ်နော်ဣဒာသောစတိပိစ္ဆာသောစတိပါပကာရီဥပယတသောစတိသောသောစတိသောဝိဟိညတိဒိဋ္ဌဝါကာမ ကိလေသာမတနောဒါလည်းရှိသေးပါတယ်မကောင်းမှုပြုလေရှိသောပုဂ္ဂိုလ်သည်အခုလည်းပဲစိုးရင်ရတယ်ပူလောင်ရတယ်နောင်လည်းပဲစိုးရင်ရလိမ့်မယ်ပူလောင်ရလိမ့်မယ်ကိုလှုပ်ထားတဲ့ညင်နှွန်းတဲ့အလုပ်ကြီးကိုမြင်ပြီးတော့လည်းပဲစိုးရင်ရလိမ့်မယ်ဒီသဘောလေးတွေလည်းရှိတယ်နော်မြင်ရမယ်ဟုတ်လားဘုန်းတော်ကလောကကိုမြင်တဲ့အခါမှာပြည့်စုံမှုလို့လေဟုတ်လားဒါလေးတွေအခြေခံလေးတွေနားလည်ရနော်အဲ့လိုမြတ်စွာဘုရားဟောတော့တတ္တဝါပေါင်းများစွာကျွတ်တန်းဝင်ရတယ်ဆိုပြီးတော့ဒါဓမ္မပဒ အာပါဠိတော်တက္ကရာထဲမှာလာတဲ့စကားလေးတွေဘုံဘုံပြောပြဟုတ်လားအဲ့လိုဆိုရင်ဒီကုန်းကျုပ်ဘာပြောကျင်တော့ကုသိုလ်ကောင်းမှုကအာကုဇေယလို့နော်အတိုင်းအတာတစ်ခုထိဘုံဘုံတို့ဟာဒေသနာတော်ကိုအခြေခံပြီးတော့ယုံကြည်ကြတယ်နားလည်ကြဟုတ်လားအဲ့လိုဆိုရင်ကုသိုလ်ကောင်းမှုကိုအားကိုးကြတော့မယ်ဆိုရင်ကုသိုလ်ကောင်းမှုဟာအမျိုးအစားဘလို့ရှိလဲဘယ်ကုသိုလ်ကဘယ်ကုသိုလ်တဲ့တန်ဖိုးဘလို့ရှိတယ်လဲဆိုတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ဟာကြည်ကြည်မြတ်မြတ်နားလည်ဖို့ပေါ်ထပ်ပြီးတော့မလိုပေဘူးလားလိုမယ် အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောရင်တာကတော့ဟိုတို့နော်ဝေလာမသုတ်တံဆိုပြီးတော့မကြာခဏဟောမှုတဲ့သုတ်တံတစ်ပုဒ်ရှိတယ်။ကောင်းတာတွေထက်ကောင်းတဲ့အရာဆိုတဲ့ခေါင်းစဉ်နဲ့လည်းပဲကြေကြေပြန့်ပြန့်ဟောတာလည်းရှိတယ်။ဒီမှာတော့နှစ်ချုပ်လေးပဲပြောပါမယ်။ဟုတ်လား။အဲ့ဒါကုသိုလ်ကောင်းမှုကိုအားကိုးကြတဲ့ပုံကိုယ်တွေအတွက်မြတ်စွာဘုရားဟောတာ။နာရဝိန်တတိကြီးကိုအကြောင်းပြုပြီးတော့ဟောတာ။တော့တတိကြီးကဆင်းရဲနှွမ်းပါနေတဲ့အခိုက်အတန့်တစ်ခုရှိခဲ့ဘူးလေ။ အဲ့ဒီအခိုက်တမှာမြတ်စွာဘုရားအကြောင်းတော်ရောက်လာတော့မြတ်စွာဘုရားကဒကာကြီးဌာနကောင်းမှုတွေပါလေပြုပြရလားလို့မေးတော့ယဟန်တန်ကကိုဇကွဲထမင်းပုံရင်ဟင်းမြလောက်ကိုသာလောင်းလူနိုင်တဲ့အတွက်ကြောင့်သူစိတ်မကောင်းဖြစ်ရတဲ့အကြောင်းမြတ်စွာဘုရားကိုရှောက်သူဆင်းရဲနေတာကိုအဲ့ဒီချိန်တော့အဲ့ဒီမှာမြတ်စွာဘုရားဤတဲ့ဒါနာကောင်းမှုတစ်ခုတန်ဖိုးရှိဖို့အကျိုးပေးထက်တန်ဖို့ဆိုလို့ရှိရင်လူဝဲဝတ္ထုတန်ဖိုးရှိတာမရှိတာထက်လူတဲ့တန်းတဲ့ပုံကိုရဲ့စိတ်တက်ကလေးဖြူရှင်တန်ရှင်းဖို့အည်သွေးရှိဖို့ကအရေးကြီးတယ် ဒါလေးပြောတယ်မြတ်စွာဘုရားကိုလုံနေတဲ့လုံရဲ့တန်ဖိုးကိုနားလည်ပြီးတော့ယုံကြည်တဲ့စိတ်ဒါနရဲ့တန်ဖိုးကိုယုံကြည်တဲ့စိတ်ပြီးတော့လူကပုဂ္ဂိုလ်ရဲ့ပုံမှာလူဝဝထုရဲ့ပုံမှာကိုလုံနေတဲ့အလုပ်ရဲ့ပုံမှာယူယူတည်တည်လေးလေးစားစားနဲ့တက္ကိစ္စဒါနမြောက်အောင်လူတန်းနိုင်မယ်ဆိုရင်ဒါအလွန်တန်ဖိုးကြီးတဲ့ဒါနကောင်းမှုမျိုးဖြစ်တယ်လို့ဒါနကိုမြတ်စွာဘုရားအဲ့လိုရှင်းပြဟုတ်လားရှင်းပြပြီးတော့ဟိုဘုရားအလောင်းတော်ကြီးဝေလာမပုံနာဖြစ်တုန်းကဘလို့လူငယ်တန်းခဲ့တယ်ဆိုတာအจิตတုံးဟော ဟောပြီးတော့မြတ်စွာဘုရားအဲ့ဒီမှာဒါနကောင်းမှုတစ်ခုတည်းကိုပဲဘေဒါနတဲ့ဘေဒါနကတာလွန်မွန်မြတ်တယ်ဆိုတာလေးကိုအရင်ရှင်းပြတယ်ဝီလာမဘုံသားကြီးဘုရားတော်ကနော်တသက်လုံးလူရဲ့တန်းကဲလို့ဖြစ်ရတဲ့ကုသိုလ်ကောင်းမှုတွေဟောဒီသာသနာတော်တွင်မှာနော်ဒသနသမ္မာရာယသစ္စာလေးပါးတရားသိမြင်အရိယာတီတော်သူတော်စင်တယောက်ကိုလှူလိုက်တန်းလိုက်ရတာကတာလွန်ပြီးတော့ကြီးမားတဲ့အကျိုးပေးရှိတယ်အလူကံပုဂ္ဂိုလ်ရဲ့စိတ်ကစင်ကြဲနေလို့အကျိုးပေးရကြီးသွားတာမျိုးစေ့ချတာချင်းတူတယ်ဒါပေမဲ့လို့ ကြက်တီးကုန်းစိုက်ပြီးတဲ့မျိုးစေ့နဲ့လေကောင်းမြေကောင်းမှာစိုက်ပြီးတဲ့မျိုးစေ့တိနံထွက်တာချင်းတူနိုင်မလားမလို့တူနိုင်ဘူးအလူကပုဂ္ဂိုလ်ဆိုတာနော်သူကလေယာမြေကောင်းကောင်းလားမကောင်းလားဆိုတာသူ့ပုံမှာမူတည်ဟိုထားလိုက်တဲ့စေတနာလေးကမျိုးစေ့ပဲတပင်တပင်ဖြစ်ဖို့အတွက်မြေဟာလောက်ရေးကြီးလဲဆိုတာကိုဒီရှုတော့ကနေကြည့်ကြည့်လိုက်ဟုတ်လားအဲ့ဒါမြတ်စွာဘုရားဆက်ပြီးတော့ပြောတယ်အဲ့ဒီသောတာပန်အယောက်တရားကိုလှူရတန်းရတာတဲ့တဂရကတဝုတယောက်ကိုလှူရတာကတာလုံးပြီးတော့ကြီးမားတဲ့အကျိုးအနိသင်ရှိတယ်ဣဒံတတော်မဟာဖလံ ဟုတ်လားတဂရကတရားကိုတဲ့အနာကတရားကိုအနာကတရားကိုတဲ့ယဟန္တာတရားကိုရှင်းပြတာနော်ယဟန္တာတရားကိုတဲ့ပြည့်စေကဗုဒ္ဓတပါးကိုပြည့်စေကဗုဒ္ဓအပားတရားကိုတဲ့တမန်သမုဒ္ဒဘုရားတဆူကိုဟိုအချင်းချုပ်ပြီးတော့ပြောနေတာဟုတ်လားနောက်ဆုံးဘုရားတဆူကိုလှူရတာတဲ့ဘုရားမှုရှိတဲ့တန်ခါတော်ကိုလှူရတာကတာလုံးပြီးတော့အကျိုးကျေးဇူးများတယ်အဲ့လိုပြောရင်းနဲ့ဒါနာပိုင်းဆိုင်ရာမှာနောက်ဆုံးအနေနဲ့မြတ်စွာဘုရားပါဟောတော်ဆိုတော့အေးတဲ့အဲ့ဒီဘုရားမှုရှိတဲ့ယဟန်တန်ကိုကြောင်းပြန်ဆောက်ပြီးတော့လှူမယ်ဆိုလို့ရှိရင်တော့ ဒါဟာဒါနာကောင်းမှုတွေထဲမှာအထွတ်အထိပ်ဒါနာကောင်းမှုဖြစ်တယ်လို့စိတ်ဝင်စားဖို့ရသူကြတော့လူဝေဝုထုဘာထည့်ပြောတာဘုံကအသေးစိတ်ကလေးတွေစဉ်းစားတာကအထိုက်လျောက်ဝါသနာပါတယ်ဒီသုတ်တံမှာဒါနနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောသွားပုံလေးပထမအဆင့်ပါပြောတယ်ဟေးလူဝေဝုထုတန်ဖိုးရှိတာမရှိတာတဲ့စိတ်စေတနာကောင်းဖို့ရည်ကြီးတယ်လို့တရားတရားနဲ့တက်ကိစ္စကိုအရင်တောင်းဆိုတယ်မြတ်စွာဘုရားလူဝဝတ္ထုတန်ဖိုးရှိရှိမရှိရှိလူတဲ့လူကယုံကြည်မှုနဲ့ယုံသိမှုနဲ့လူရင်ဒါအလွန်မြင့်မြတ်တဲ့ဒါနဖြစ်တယ်။ဟောဒုတိယအဆင့်ပါပြောတော့ ဒုတိယဆင့်အလှခံပုဂ္ဂိုလ်ကိုထပ်ပြီးတော့ပြောတယ်တတိယဆင့်ဘာဆက်ပြောလူပဲဝိထုပါပါလာအဲ့ဒီထဲမှာတွေ့ရတယ်နော်လူပဲဝိထုအထူးပြုတာဟုတ်လားအဲ့တော့ဒါနတွေထဲမှာဘေဒါနဟာအမြင့်မြတ်ဆုံးလဲလို့ဒီသုတ္တန်ရပြောမယ်ဆိုလို့ရှိရင်နော်ဘုရားမှုရှိတဲ့ယဟန်တန်ကိုအကြောင်းဆောက်လူရတာကမြင့်မြတ်တယ်ဒါအကြောင်းလူတဲ့အခိုက်အတန့်ဘုံဘုံကပြောနေတာမဟုတ်ဘူးနော်စာလဲပါလဲတိုင်ရဲဆိုတာပဲဟောတဲ့အတိုင်းပြောပြတာဟုတ်လားဒီထဲမှာအကြောင်းလူတဲ့လူတွေဒါအများကြီးပါနေတာပဲ သဘောပေါက်တယ်နော်အဲ့တော့ဆက်ပြီးတော့မြတ်စွာဘုရားဘယ်လိုပြောတော့ကုသိုလ်ကောင်းမှုကဒါနတစ်ခုရှိတာမှမဟုတ်ဘူးဟုတ်လားဒါနကအခြေခံပဲရှိသဘောပေါက်ဖို့လိုတယ်နော်အဲ့ဒါဆက်ပြီးတော့မြတ်စွာဘုရားအေးအေးတယ်အဲ့ဒီဘုရားမှုရှိတဲ့တန်ခါကိုကြောင်းဆောက်ပြီးတော့လှူရတာထက်မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတရားတော်မြတ်ရဲ့ဂုဏ်ကျေးဇူးတန်ခါတော်မြတ်ရဲ့ဂုဏ်ကျေးဇူးနော်ဒီအလွန်မြင့်မြတ်တဲ့ယတနာမြတ်သုံးပါးရဲ့သဘောတဘာဝစွန့်ရည်တတ္တိတွေကိုသိမြင်နားလည်ပြီးတော့အဲငါတော့ဒုက္ခကလွတ်ဖို့ဆိုလို့ရှိရင် ဒီသုံးမျိုးကလွဲလို့ဘာမှအားကိုးရမရှိပါလားဆိုတဲ့အမှန်ကန်တဲ့အတိနဲ့ဗုဒ္ဓံတရဏကိစ္ဆာမိဓမ္မတရဏကိစ္ဆာမိသံဃာတရဏကိစ္ဆာမိလို့စိတ်ထဲကတရားတရားဥရှိဉာဏ်ဥရှိပြီးတော့လှိုက်လိုက်လဲလဲအားကိုးလိုက်တဲ့ဆောက်တည်လိုက်တဲ့တရဏဂုံသုံးပါးကစောစောကဘုရားမှုရှိတဲ့ယန္တာကိုကြောင်းကြီးဆောက်ပြီးတော့လူရတန်းရလို့ဖြစ်တဲ့ကုသိုလ်ကောင်းမှုရဲ့အထက်မှာရှိနေတယ်စိတ်ဝင်စားဖို့လိုတယ်နော်ပေးလို့ဖြစ်တဲ့ကုသိုလ်ကပေးလို့ဖြစ်တဲ့ကုသိုလ်ပေါ့ဘောကဘာပါလာလဲ တိလို့ဖြစ်တဲ့ကုသိုလ်ပါလာပြီနော်ဘုရားကြောင့်တိတယ်တရားကြောင့်တိတယ်သံဃာကြောင့်တိပေးတာနဲ့တိတာနဲ့ဘယ်ဟာကောင်းတိတာကောင်းပါတယ်တိတာကောင်းတာပေါ့နောက်ဆုံးလာမှာနော်အတိရနောက်ဆုံးထိတ်မှနေမှာဟုတ်လားဘုရားဘာသာတွေဖြစ်နေတဲ့အခိုက်အတန့်မှာအခိုက်အတန့်ဆိုတာကတန်တရားမသေးကြလို့ပြောတာဒီအချိန်လေးကတော့ဖြစ်နေဟုတ်လားဒီအခိုက်အတန့်လေးမှာမှန်မှန်ကန်ကန်နားလည်သွားဖို့လေဟုတ်လားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားကအဲ့ဒီတရဏဂုံသုံးပါးတဲ့၅ပါးသောသီလကိုစောင့်တင်ရတာကတာလွန်ပြီးတော့မြင်မာတဲ့ကောင်းမှုကိုပြုဟာရောက်တယ်ဟုတ်လား အဲ့ဒီငါးပါးသီလတဲ့တတ္တဝနန္ဒရဲ့ပုံမှာနော်ချမ်းသာသီလိုတဲ့စိတ်ထားကလေးအလွန်ဖြူရှင်တဲ့မေတ္တာတရားဘာမျောလင့်ခြင်းမှမပါဘူးအကောင်းဆိုးလည်းမခွဲဘူးကောင်းတဲ့လူကမှချမ်းသာစေချင်တာဆိုးတဲ့လူကချမ်းသာစေချင်တာမရှိဘူးလို့လည်းအဲ့လိုခွဲခြားထားတာမရှိဘူးရေကဲ့သို့ဖြစ်ဖို့မလွယ်ဘူးနော်ဒီမေတ္တာတွေကဘုန်းတော်မကောင်းရင်မုန်းဖို့ရန်တယ်မယ်ကောင်းတဲ့လူကလည်းမေတ္တာတွေကစေတနာတွေကရည်သီးကမ်းမျိုးလိုက်ဟုတ်လားမကောင်းတဲ့လူဆိုရင်တော့အချိန်ပြည့်ဘာလို့ဖို့ကြိုးစားနေလဲ မုန်းဖို့ပဲကြိုးစားတာဟုတ်လားကိုယ့်ရဲ့မေတ္တာတွေကဘလို့ဖြစ်နေလဲမျက်နှာလိုက်နော်မျက်နှာလိုက်တဲ့အခါကျတော့သူကမြင့်မြတ်တော့ဟုတ်လားဒါကြောင့်မြတ်စွာဘုရားမေတ္တာတွေကပွားတဲ့အခါမှာရေကဲ့သို့ဒီလိုလေးဥမာပေးအဲဒါလိုကိုယ့်ရဲ့မေတ္တာတွေကဖြူရှင်ပဲမြင့်မြတ်ပဲဆိုရင်နော်ဒီမေတ္တာတွေကကြီးကြီးမားမားတော့မြတ်စွာဘုရားအဲ့ဒီမှာမတောင်းဆိုဘူးဂန္ဓောဟနမတ္တံပြီးတယ်နန္တာတရှုတရှိုက်ခန့်ကာလမြတ်နော်မေတ္တာစိတ်တံဘာဝဟိမေတ္တာစိတ်ကိုဖြစ်စေမယ် ဒီလိုဆိုလို့ရှိရင်ဣဒံတတော်မဟာဗလာစောသောကပြုတ်ခဲ့တဲ့ဘုရားမှုရှိတဲ့ယန္တာကိုအကြောင်းကြီးဆောက်ပြီးတော့လူရတန်းလို့ဖြစ်တဲ့ကုသိုလ်ကောင်းမှုရဲ့အထက်မှာနှစ်ဆင့်ကျော်ပြီးတော့တောင်မှသုံးဆင့်မြောက်မှသူရှိနေနော်မေတ္တာနော်ဒါနရဲ့တရဏဂုံရဲ့သီလရဲ့မေတ္တာရဲ့အစဉ်တိုင်းသွားရနော်အစဉ်တိုင်းသွားရနော်အထက်ရောက်လေကိကြီးကထနေလေငွေကုန်ကြီးကြလည်းမရှိဘူးလောကကံရတာလည်းပဲနော်အလွန်ရိုးရှင်းတယ်ဒါပေမဲ့အည်သူရတော့ဖြစ်တော့မြင့်သွားတယ်နော်ဒါနပြုရတာလည်း တတနဂုံဆောက်တည်ရတာနဲ့အပေါ်ရန်ကြည့်မယ်ဆိုရင်ဘယ်ဟာပင်မန်းတော့တဏှပြုတ်ဟာပင်မန်းတာပေါ့ဟုတ်လားဒါပေမဲ့ရတဲ့အကျိုးကြတော့တဏှုံကသားနေဒါတိသူကလည်းပဲအတွင်းထဲကအရင်တည်းကမသေးဘူးအတိညာရှိရမယ်ယုံကြည်မှုရှိရမယ်ဒါတောင်းဆိုထားဟုတ်လားမေတ္တာလေးခုနကတော့နန္တာတရှုတခြားခန့်လို့ပြောပြင်ပြောညာတော့လည်းပဲအဲ့ဒါလေးတန်တန်ကလေးဖြစ်ဖို့ကနည်းနည်းနုံနုံလင်းကြည့်မှုနဲ့မရဘူးဟုတ်ကြည့်မဒီမေတ္တာမဖြူရှင်တဲ့မေတ္တာဖြစ်ဖို့ရန်ခက်တယ်။ဘာလို့ဘုန်းဘုန်းတို့ကအလေးအကျင့်ကြီးက စိတ်တိုင်းမကြတဲ့အလေးချင်းကြီးနဲ့နေတာလေဘာဖြစ်စိတ်တိုင်းမကြဘူးညာဖြစ်စိတ်တိုင်းမကြဘူးစိတ်တိုင်းမကြဘူးစိတ်တိုင်းမကြဘူးတွေရည်ဆက်နေတဲ့အခါကျတော့အဲသူများကိုချမ်းသာပါစေလို့ထားတဲ့နေမှာအဖြစ်တော့အခက်အခဲရှိဘယ်သူသဖြင့်ကိုမကြိုက်တဲ့အရာနဲ့ပတ်သက်လာလို့ရှင်မေတ္တာဆက်ပြီးတော့မသွားတော့အဲမြင့်မြတ်တဲ့မေတ္တာအဲ့ဒီမှာကြာရှုံးနေခေါ်တော့နော်ဒါမှမဟုတ်သေးသေးလေးဆိုတော့လည်းပဲဖြစ်ဖို့ကတော့ရန်ခက်တယ်ဟုတ်လားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားကုသိုလ်ကောင်းမှုကိုရှင်းပြတယ်တဲ့အေးတဲ့ အဲ့ဒီကုသိုလ်ကောင်းမှုအလုံးတို့ထက်အနိစ္စတင်ညာအနိစ္စတင်ညာစကလုံးနှလုံးမှတ်စမ်းပါနော်အနိစ္စဆိုတာမတည်မြဲတာတင်ညာဆိုတာအမှတ်ရမမြဲဘူးလို့စိတ်ထဲမှာအမှတ်ကလေးရလိုက်တာလောကမှာဖြစ်နေတဲ့ရာဘယ်ရာမှတည်မြဲနေတာမဟုတ်ပါဘူးလို့စိတ်ထဲကအမှတ်ရလိုက်တာဒါကအဆင့်အမျိုးမျိုးရှိတယ်ပြစ္ဆုတ်ပါခိုက်တန်တိုင်းခိုက်တိုင်းဖြစ်ပေါ်ပြီးတော့ပျောက်ကွယ်သွားတဲ့သဘောတဘာဝကိုသိတဲ့ဝိပဿနာဉာဏ်ရင့်ကျက်တဲ့ဉာဏ်ဖြစ်တာနဲ့သိနိုင်တဲ့အနိစ္စတင်ညာတစ်မျိုးရှိတယ် ဟုတ်လားအဲ့ဒါမျိုးဟိုမှအလေးစားတင်ညာလို့ဟိုအဓိကဆိုလိုတာတော့အဲ့ဒါကိုဆိုလိုတာပေါ့သို့တော်သူ့ထက်အည်သွေးနည်းနည်းကျဲသွားတဲ့အည်သွေးနည်းနည်းညံ့သွားတဲ့အလေးစားတင်ညာတွေလည်းအများကြီးရှိဆိုကြပါစို့ကိုမြင်နေကြမြင်ကွင်းလေးတွေပြောင်းလဲသွားတယ်ဩမမြဲပါလားနတ်အဆောက်ကြီးရှိတယ်အခုမရှိတော့ပါလားတကွာဒီနတ်မှာမရှိပါဘူးအခုရှိလာပါလားပြောင်းလဲနေမှန်ကြည့်ရင်လည်းအော်ငါယုတ်ကငိုလို့မဟုတ်တော့ပါလားဟုတ်လား နည်းနည်းလေးထမယ်ဆိုလို့ရှိရင်ပင်ပန်းလာတယ်ညောင်းလာတယ်ကြိုက်လာတယ်။အော်ငါ့ရဲ့မာကျွမ်းမှုကငကိုလိုမဟုတ်တော့ပါလား။ဟုတ်လား။နာကျင်မှုကိုဘုံဘုံတို့နော်တွေ့ရတိုင်းတွေ့ရတယ်။တစ်ချိန်ကနော်မာကျွမ်းမှုကောင်းမွန်မှုပျောက်ကွယ်သွားတာကိုမြင်တတ်ဖို့လို။ဥမင်းမှုကိုတွေ့ရတိုင်းတွေ့ရတယ်။တစ်ချိန်ကလူပြိုမှုတွေပျောက်ကွယ်သွားတာကိုမြင်တတ်ဖို့လိုတယ်။တစ်ချိန်ကျရင်ဘုံတို့ဘာဖြစ်မှာလဲ။သေဆုံးမှုကိုရင်ဆိုင်ရမှာနော်သေဆုံးမှုတွေ့ပြီဆိုတော့ရှင်သန်မှုကပျောက်ပျောက်တာပေါ့ ဟုတ်လားခက်တယ်နော်ဒါတွေနားလဲဟုတ်လားအဲ့တော့ဒါဘာပြောတာတော့ဘုန်းဘုန်းတို့မြင်တိုင်းကြားတိုင်းတွေ့တိုင်းဘုန်းဘုန်းတို့သာတကယ်လို့အသိဉာဏ်လေးကနော်ဖြစ်ထွန်းအောင်လုပ်တဲ့အလေးအကျင့်လေးရှိခဲ့မယ်ဆိုလို့ရှိရင်လွယ်လွယ်ကူကူအလွန်တန်ဖိုးမြင်မာတဲ့ကောင်းမှုကြီးဖြစ်နိုင်မြင်တိုင်းကြားတိုင်းမမြင်ပါလားဒါတည်မြဲနေတဲ့အရာမဟုတ်ပါလားလို့ဒီလိုလေးအပေါ်ယံအနိစ္စကိုသိတဲ့အဆင့်ကနေပြီးတော့နောက်ဆုံးဒီယုတ်တဏ္ဍတပရမတ္ထသဘာဝတရားတို့ရဲ့စင်စစ်မပြတ်ပြောက်ွယ်လိုက်နေမှုကိုမြင်တဲ့အနိစ္စသင်ညာအထိ ဒါအနိစ္စသင်္ခါရဲ့နေပဲပဲသဘောပေါက်ဖို့လွယ်နော်မြတ်စွာဘုရားဝေပုံလာတောင်ကြီးကိုလက်ညှိုးထိုးပြီးတော့ဒီတောင်ကြီးဟာအာဟုတံမြတ်စွာဘုရားလက်ထက်ကနာမည်ရဘလို့တောင်ကြီးကဘလောက်မြင့်တာအဲ့တော့ဘုရားကဘလို့ပွင့်တာလက်ဝဲတော်ရဟမစုလဲရတော်ရမစုအဲ့ဒါတခုဘာမှမရှိတော့ဘူးဟောဒါအနိစ္စသင်္ခါကိုနားလည်သိတယ်လို့ပြောတာတစ်ချိန်လုံးကဖြစ်ခဲ့တာအခုမရှိတော့ဘူးအဲ့ဒါကိုပြပြီးတော့မြတ်စွာဘုရားကတတ္တဝါတွေရဲ့စိတ်ထဲမှာမှန်မှန်ကန်ကန်သိမြင်နားလည်မှုပညာကိုရဖို့မြတ်စွာဘုရားတိုက်တွန်းတာ ယာမရှိတံဘိက္ခွေလမေဝသဗ္ဗသင်္ခါရေတုနိဗ္ဗေတိတုလံဝိရိစီတုလံဝိမုရှိတုနေသတင်ညာကိုမြင်တယ်ဆိုတာဘယ်ကိုရည်ရွယ်နေတာလဲဆိုတော့သဗ္ဗသင်္ခါရီတို့လုံးစုံသောယုံ nant သင်္ခါရသဘောတရားတွေရဲ့ပုံမှာယာဝင်စလွန်လွန်ကဲကဲနိဗ္ဗာန်တိတုံညီးငွေခြင်းကအလမေဝတင့်လာတည်တာဒီဟိုသွားစီခြင်းလို့ဘာမှခိုင်မြဲနေတာခိုင်မြဲနေတဲ့သဘာဝမဟုတ်ဘူးပို့ပို့ပေပေကြောက်ပြုတ်ပြက်ပြက်သဘာဝတရားတွေဖြစ်တဲ့အတွက်ကြောင့်ဒီဖြစ်စဉ်ကြီးဟာကျင့်တတ်စရာအားရစရာပျော်ရွှင်စရာကိစ္စမဟုတ်ဘူးဆိုတဲ့အမြင်မှန်ကိုရသိခြင်း အဲ့ဒါကိုနိဗ္ဗိန်တိတုံညင်းငွေခြင်းကဘလောက်တောင်ဘုံဘုံမြတ်စွာဘုရားတတ္တဝါတွေကိုညင်းငွေစေချင်တာတော့ယာဝင်စလွန်လွန်ကဲကဲနည်းနည်းလောက်ညင်းငွေတာတော့မြတ်စွာဘုရားမကြိုက်သေးဘူးအများကြီးညင်းငွေစေချင်ရာဝင်ရှိတံဘိကွေလာမေဝတပ္ပသင်္ခါရီသူနိဗ္ဗိန်တိတုလွန်လွန်ကဲကဲသင်္ခါရတရားတွေရဲ့ပုံမှာညင်းငွေခြင်းကတင့်တယ်တဲ့ကောင်းမှမကောင်းတဲ့တရားတွေပဲပေါ့ဆိုလိုတာကအလံဝိရိစီတုံအလံဝိမုတ်စီတုံဝိရိစီတုံဒီတရားတွေရဲ့ပုံမှာဒီယုံနာခန္ဓာဘဝရဲ့ပုံမှာ ဆွဲမဲ့မှုကင်းခြင်းကအလံတင်လာသည်တာဒီဝိမု ्षि တုံလွတ်မြောက်ခြင်းကအလံတင်လာသည်တာဒီဒါတွေကြတော့မဲ့ညံပုံညာရဖို့တိုက်တွန်းတယ်နော်ဝိရစီတုံဆွဲမဲ့မှုကင်းတယ်ဆိုတာမဲ့ညံဖြင့်တာနဲ့လောဘကိုသူ့အရှင်နဲ့သူအမြင့်ပြန်တတ်နိုင်တယ်ဟိုလောဘကိုတတ်နိုင်မှလည်းပဲလောဘလက်ကလွတ်မှလည်းပဲစိတ်ကလွတ်တာလွတ်မြောက်မှုဆိုတာအဲ့ဒီမှာရတာလွတ်မြောက်မှုအဖြစ်ဆိုနော်အဲ့တော့မြတ်စွာဘုရားကအနိစ္စတင်ညာမတိမြဲတာတွေကိုပြပြပြီးတော့တရားဟောတယ်ဆိုတာရည်ရွယ်ချက်ကပါတော့ညီးငွေစီခြင်းလို့ ဆွဲမဲ့မှုကင်းစေခြင်းလို့ပြပါတော့လွတ်မြောက်စေခြင်းဒီသဘောဟုတ်လားခုဒီမှာမြတ်စွာဘုရားကုသိုလ်ကောင်းမှုတွေကိုရှင်းပြတဲ့အခါမှာအဲ့လိုရှင်းပြနော်နောက်ဆုံးနေရာမှာရှိတဲ့အမြင့်မားဆုံးကုသိုလ်ကဘာလဲဆိုတော့လွတ်မြောက်မှုကိုဖြစ်သွားစေတဲ့လိစ္ဆာသင်္ကန်မတည်မြဲမှုကိုသိတာအဲ့ဒါကိုမြတ်စွာဘုရားဘယ်လောက်တည်ဟောလဲအစ္စရာသင်္ကတမတ္တံပြီးလက်ဖြစ်တတတိခန့်ကာလမြပင်ဖြစ်တော်လေချိန်ကာလအကြာကြီးဆိုရင်တော့ဘယ်ပြောလို့ရရှိမလဲပေါ့ဆိုလိုတာကဟုတ်လားအဲ့ဒါဘာတုတ်တန်လုံးဝေလာမတုတ်တာဒါဒီကုန်းကျုပ်လေးပြောပြတယ်နော် အစာပဲဘုန်းဘုရားလေးပြောခဲ့တော့ကုသိုလ်ကောင်းမှုသည်ဘဝမှာတခုတည်းသောအာကိုလိုက်တဲ့အရာပြစ္ဆုတ်မှမှာလည်းပဲချမ်းသာစီတယ်တတ်တာစီတယ်ငြိအေးစီခန္ဓာကိုယ်ပျက်စီးခြင်းကြလို့ပျက်စီးရပြီဆိုရင်လည်းပဲဘဝအမခံချက်ကိုကောင်းကောင်းပေးထားတယ်ကောင်းမြတ်တဲ့နေရာကိုရစီလိုက်တယ်ကောင်းမြတ်တဲ့နေရာကိုရစီမယ်ဆိုတဲ့နဲ့ပတ်သက်ပြီးတော့ဦးစားပေးပြီးတော့ပြောလိုက်တာနော်ချစ်ခင်တဲ့ဆွေမျိုးတွေအရတဘာကနေအဆင်ပြေပြေပြန်လာတယ်ဖွဲ့နေရတယ်ကြာလာပြီဆိုရင်ဘယ်လိုကြိုးဆိုကြမလဲဝမ်းမြောက်ဝမ်းသာကြိုးဆိုကြတယ် ကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေကတမလွန်လောကကနေကိုယ့်ကိုဝမ်းမြောက်ဝမ်းသာကြိုးစိုးနေကြလိမ့်မယ်လို့မြတ်စွာဘုရားအဲ့လိုခေါ်တယ်နော်အဲ့ဒါကိုဘုန်းတော်တက်တည်ပြတဲ့အနေနဲ့မြစုအကြောင်းပြောခဲ့လို့ဓမ္မိကဥပဒကကြီးအကြောင်းပြောတယ်နော်ကုသိုလ်ကောင်းမှုများနော်အချိန်ကာလနော်များစွာယူပြီးတော့ဘုန်းတော်ပြုပြုပြုစုကြမယ်အားထုတ်ကြမယ်ဆိုလို့ရှိရင်ပါတယ်အခုလည်းပဲဝမ်းမြောက်ရလိမ့်မယ်နောက်မှလည်းပဲဝမ်းမြောက်ရလိမ့်မယ် ကိုလှုပ်ထားတဲ့စင်ကြယ်တဲ့ကောင်းမွန်တဲ့အဲ့ဒီလှုပ်လေးကိုမြင်တိုင်းမြင်တိုင်းတွေးမိတိုင်းတွေးမိတိုင်းလည်းပဲဝမ်းမြောက်လိုက်မယ်ကုသိုလ်ရဲ့အကျိုးအာတိတင်တွေရပြီဆိုရင်တော့အထူးသဖြင့်ဝမ်းမြောက်လိုက်မယ်လို့ဒီလိုမျိုးဆိုပြဟောတာဟုတ်လားအဲ့ဒါကိုပြောပြီးတော့မှဒီကုန်းရုပ်ပါပြောတော့ကုသိုလ်အားကိုးတော့မယ်ဆိုရင်လည်းပဲဘယ်ကုသိုလ်ထက်ဘယ်ကုသိုလ်ကတာလွန်တဲ့အားကိုးတိုက်တဲ့အရာဖြစ်တယ်ဆိုတာကိုလည်းနားလည်ဖို့မလိုဘူးလားဒါနာတယ်မာမနော်ရှင်းရှင်းရှင်းရှင်းပြတာလည်းမမေ့နဲ့နော် အဲဒါနအာလုံးတို့ထက်တရဏဂုံတရဏဂုံထက်သီလသီလထက်မေတ္တာမေတ္တာထက်အနိစ္စသင်္ကန်အနိစ္စသင်္ကန်မတည်မြဲမှုကိုမြင်တာပညာပဲတကယ်တမ်းကအဲ့ဒီအတိကိုပဲမြတ်စွာဘုရားတကယ်တမ်းကတန်ဖိုးအထားဆုံးပဲဒါမို့ပညာနရနာရတနံလူတွေအတွက်နှစ်သက်ဖွယ်အကောင်းဆုံးမျက်နှိုးစရာအကောင်းဆုံးယရနာပညာဖြစ်တယ်လို့အဲ့လိုဟောတာဟုတ်လားဒါကြောင့်ဒီကုသိုလ်ထိဆက်ပြီးတော့သွားစီခြင်းလို့ဟောလဲထိုက်တော့တော့သွားနေကြတာပါပဲဟုတ်လား သို့တော်လည်းပဲဗျာဒီလိုဖြစ်စေချင်တာဆိုတာကိုနော်သိစေချင်လို့ဒါကိုဘုန်းဘုန်းတို့ကသတိပေးတဲ့သဘောပြောပြတာဟုတ်လားအဓိကကတော့ကိုလိုထားတဲ့ကောင်းမှုတွေနဲ့ပတ်သက်ပြီးတော့ဝမ်းသာဝေယစကားပြောရင်းနဲ့စဉ်းစားစရာကိုပါဘုန်းတို့ဆက်ပြီးတော့ပြောပြသွားတယ်ပေါ့နော်တရားလည်းတော်တော်ရှည်သွားတယ်နော်နိုင်ဝက်ဆိုတော့လည်းပဲ45မိနစ်လောက်ရှိသွားတယ်ဟုတ်လားအဲ့တော့ဘုန်းတို့ပြုထားတဲ့ကုသိုလ်ကောင်းမှုတွေနဲ့နော်အာလုံတော်တတ္တဝါတွေကိုအညီအမျှပြေဝေကြမယ်ပေါ့အဓိကနော်တော့ဒီကနေ့ပြုလို့အထုတ်ထားတဲ့ ကုသိုလ်ကောင်းမှုအစုစုတို့ရဲ့စွန့်တက်တည်ကြောင့်ဘုရားတပည့်တော်တို့သည်မညံပုညံမြတ်နိဗ္ဗာန်ကိုအလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း